မဟာရာဟုလောဝရသုတ်ကနောက်ဆုံးပိုင်းအာနာပါနဘာဝနာပွားများပုံကိုဟောခဲ့တဲ့စာရီအာနာပါနဆိုတာအကျိုးကျေးဇူးများတဲ့အကြောင်းများစွာဗျာအများကြီးကြည့်ကြည့်ထားပါတယ်အာနာပါန အဘိစနကောပံတော်အဘိစနကောတဘာသောဘာဝနာဖြင့်ဒီထဲမှာသုံးလောက်မိထည့်ရတာမရှိဘူးဟင်းများသူ့လိုလိုချိုးနေလို့ရှိရင်တခြားကချိုးတဲ့အရာသာဖြစ်ဆွတ်စရာမလိုသလိုပေါ့ သားဟင်းနဲ့ပြောမယ်ဆိုရင်ကြက်သားဟင်းလို့ဆိုတာချိုးနေတယ်သူကချိုးနေအဲကြက်သားဟင်းချက်တဲ့အခါကလာချိုးအောင်လို့ပဇွန်ရောက်ထပြီးထည့်ကြမလို့သူကချိုးနေပြီလားတင်အဲဒါလို့ဒီအာနာပါနာတတိသမာရိယာသူဟာသူပဲသိမ်မွေ့ပြီးတော့ကောင်းနေတဲ့တရားတဲ့ဒီပြင်တရား ဆွဲเสียဖက်เสียမလိုဘူးတဲ့ဒီသီးတွေကလည်းတရသီးဆိုလို့ရှိရင်ချိုးနေတယ်လို့ချိုးတဲ့တရသီးပေါ့ရှင်တဲ့တရသီးပြောတော့ဖြစ်ချိုးတဲ့တရသီးကတရားသူ့เสียမလိုဘူးသူ့ဟာသူချိုးနေတာဒါသာလို့ပဲအာနာပါနာသတိသမารိယသူ့သက်သက်ကိုပဲဉာဏ်သက်သိမ်မွေ့ပြီးတော့ကောင်းတဲ့တရားပဲတဲ့အာဘိသနကောသံတော် အာဘိသနကောတခြားတစ်ပါးဘာဝနာဖြင့်မထက်မရှိဆွတ်အပ်သည်ဖြစ်၍ဗန္တော်သိမ်မွေ့နေတဲ့တရားပဲဗရမစပြီးတော့ရှုလိုက်ရတဲ့ကသိမ်မွေ့တာတဲ့အာနာပါနာဆိုတာအာရိတော်ဝအစမှန်တာလည်းဆိုပြီးသက္ကရာကကြည့်ရတယ် အစရဲသိမ်မွေ့လာတာအာနာပါနာအစရဲအကျမ်းသာမဟုတ်ဘူးအစရဲသိမ်မွေ့မကျူမီကာလတုန်းကမကျူမီကာလတုန်းကဆိုရင်အသက်ရှူတွေဟာကြံ့ကျင်လဲကြံ့နေမှာပေါ့လေအဲရှူတွေကစားပြီးတော့သိမ်မွေ့ပြီးတော့သွားတယ်တရားတွေတဲ့မြတ်စွာဘုရားဟောတာအဲဒီအာနာပါနာအထုတ်လို့ချင်းစိတ်တိုင်းစိတ်တိုင်းတော့ အကုသိုလ်တရားတွေကိုငြိမ့်စေနိုင်တယ်ဒီတိုင်းဒီတိုင်းအကုသိုလ်တရားတွေငြိမ့်နေอืมဖြစ်ပြီးမှငြိမ့်တယ်လို့တော့မဟုတ်ပါဘူးသူကအဲဒီမှာအဝိခံမိတိအဝိခံဖြစ်ဆိုတာဟာအဝိခံမိတာပဲမခွာသေးတဲ့အကုသိုလ်တရားတွေဇာန်ဖြင့်ခွာထားတာမဟုတ်လို့ဖြစ်နိုင်တဲ့တရားတွေအဲဒါတွေမဖြစ်ဘဲငြိမ့်တယ်လို့ဆိုလိုပါတယ်တဲ့ခန္ဓာကဖွင့်ဥပ္ပန္နဥပ္ပန္နိဖြစ်တိုင်းဖြစ်တိုင်းဆိုတာ အာဝိသမိဒုပ္ပန္နာအာဝိသမိတွေအာဝိသမိတွေဇံဖြစ်မခွာအသေးမခွာသေးဖြစ်နိုင်တဲ့အသွမ်းတတ္တိရှိတဲ့အကုသိုလ်တရားကြီးတွေဒါတွေတဲ့ကာမဝိတက်တရားဝါဒဝိတက်ဝိညာဝိတက်သိကုကြစီမှုတွေပေါ့ဝိတက်အာကြီးတဲ့ပုဂ္ဂိုလ်နဲ့များအာနာပါနာကမ္မထာတော်တယ်ဆိုပြီးတော့ကမ္မထာဝေဘာနဲ့အခါမှာပြရတာ ဝိတ္တအာကြီးတဲ့ပုဂ္ဂိုလ်တွေကမ္မထာအာနာပါနနှလုံးသွင်းနေတယ်။နေသက်သွားတယ်။အဲကြောင့်ဝိတ္တအာကြီးလို့အိမ်မပြောတဲ့ပုဂ္ဂိုလ်တွေလည်းအာနာပါနမှန်ရင်ကျိုးများတယ်လို့တရားထုမြောင်းတယ်ဘုလို့အာနာပါနမှန်နေလို့ချင်းစိတ်ငြိမ်သက်ပြီးတော့အိပ်ကျော်သွားတယ်။အာနာပါနသာမဟုတ်ပါဘူး။ဒီကဘုန်းကြီးများစီကပြင်းနေတဲ့ကမ္မထာကလည်းဘိုက်ကနေပြီးတော့ပေါင်းနေပြင်းနေအတူတူပဲသူလည်းပဲ မှရင်သူကလည်းသိမ်မွေ့ရတာဒီလိုပါပဲအနာဘာနာနဲ့သဘောအချင်းတော့တူးနေတာပဲဒီကဉာဏ်နဲ့တောင်းနှင်းလှုပ်ရှားတဲ့ဝါယောဓာအကျမ်းနေရှိတာနာရီရနှကောင်းများတိုက်တဲ့ဝင်တဲ့ထွက်တဲ့ကလည်းပဲဝါယောဓာပါပဲသူလည်းပဲနာရီမဲ့လို့သူကလည်းသိမ်မွေ့အဲဒါအကျမ်းစားကစပြီးတော့မှအဲဒီဖောင်းတာပင်တာမှတ်တာလည်းပဲ ဝိတ္တေငြိမ့်တာပဲမမပဲနေလို့ချင်းစိတ်တွေဟိုပြည့်ပြည့်ပြည့်နေတာအဲ့ဒါကိုစာရင်ပြီးတော့မှနေငြိမ့်သွားတယ်ကျိုးဝိတ္တများလို့အိမ်မပြောနိုင်တဲ့ပုဂ္ဂိုလ်များလည်းသူလည်းပဲအဲကျိုးများတယ်ဆိုအဲဒီတော့အာနာပါနာကမ္မထာတွေကိုကြီးကျူးထားပါတယ်ဝိတ္တတွေအကုသိုလ်တရားတွေငြိမ့်စေနိုင်သည်ဥပမာအားဖြင့်ဘာလို့တော့ဆိုရင်အဲဒီ မဟုတ်ကြအခါကာလတွေမှာပေါ့နွေခါနွေခါတိတိမဟုတ်ကြအခါကာလပြင်နွေခါလည်းပဲအကာလအာမဲအာမဲမိုးရွာမိုးရမှလည်းပဲအဲဒီမှာလည်းမိုးပြီးတာကရွာရတယ်ဆိုတော့နွေခါကပါပြီးတော့အိဗေရှင်နွေခါမှာဖုန်နေမြူတွေကထဒီရန်ကုန်မြို့မှာလည်းတော့မသိတာဘူးဟိုမိုးကောင်းကြီးကြားရကမြို့တွေမှာဖုန်နေသိပ်ပေါ်တယ်ဟိုမှာ မန္တလေးလိုလိုမျိုးတွေမှာပုံနေသိပ်သွားတယ်အဲလူတွေဆိုင်ပြီးတော့လည်းကောင်းကင်ကြောက်ပြီးတော့လူတွေပြည့်နေနေကြဖြစ်ပြီးတော့နေတော့အသက်ရှူတဲ့ဒီလေးပုံနေမျိုးတွေဒီတဲ့ဝင်မဲ့ထွက်တဲ့ထဲပါသွားတာပဲဝင်နေနေကြနေတော့လည်းကိစ္စမပြုအဲဒီမှာပုံနေအများကြီးအဲဒီပုံနေမျိုးတွေကအခါမဲ့မိုးကြီးပြီးထန်စာရွာလိုက်လို့ရှိရင်တခါလဲပုံနေမျိုးတွေမရှိပဲနဲ့ ကောင်းငင်ပြင်ဟင်းလင်းပြင်မှာလည်းကလည်းပန်ရှင်းစီမင်းပြီးတော့သွားတယ်အဲ့ဒါလိုပဲဝိတက်တွေငြိမ့်သွားတယ်အာနာပါနာပဲရှုနေလို့ရှိရင်ငြိမ့်သွားတယ်တဲ့ဒါကြောင့်သူကတရားအထုမရောက်နိုင်ဘူးတော့ဒီအာနာပါနာရှုတာဝိတက်ငြိမ့်ငြိမ့်အကျိုးရှိပါတယ်ဘုံညာကြီးကပေးထားတဲ့အကောင်းသာပင်လာရှုတာလည်းဝိတက်ငြိမ့်ငြိမ့်အကျိုးရှိပါတယ်ဘာမှမဖြစ်နိုင်ဘူးလို့ဝိတက်တော့ငြိမ့်ပထမအစာဆုံး တောဝအာသပတိသတောပါသပတိသတောဝမှအမှတ်ရလေသာလင်အာသပတိဝင်သက်ရှုဤသတောဝအမှတ်ရလေသာလင်ပသပတိထွက်သက်ဆက်ဤဝင်သက်ရှုသွင်းတဲ့အခါလဲအမှတ်ရထွက်သက်ရှုထုတ်တဲ့အခါလဲအမှတ်ရဝင်သာလဲအမှားရထွက်သာလဲအမှားရဝင်နေထွက်လေလေးစိုက်ပြီးတော့ပြုနေတာပါပဲ အဲဒီဒါကဒါကဥပမာလေးနဲ့ပြရတယ်နွားကလေးများသုံးမသလိုပဲကောက်ကျစ်တဲ့ကောက်ကျစ်တဲ့နွားမကြီးမျိုးရည်တွေတောက်ဆုပ်ပြီးတော့ကြီးပြင်းလာတဲ့ကောက်ကျစ်တော့နွားလေးဆိုတာကိုလူညစ်သမားရဲ့အမြင်နဲ့သူကကြည့်လိုက်တာပါပဲ။ နုညစ်သမားနဲ့နုညစ်သမားရဲ့အမြင်နဲ့ဆိုရင်တော့နုညစ်တဲ့ပုဂ္ဂိုလ်ညစ်တဲ့အခါနှုတ်ရည်တွေမကြအောင်လို့သူအောင့်ထားနေတဲ့နွားဆိုတာရှိတယ်လို့ဆိုပါတယ်တော့အဲဒီလိုအောင့်ထားပြီးသူသားလေးနှုတ်ဆိုတဲ့အခါကျမှနှုတ်ရည်တွေချပြီးတော့ပေးတယ်ဒါကောက်ကြည့်တဲ့နွားညုညစ်သမားကနေပြီးတော့ပြောတယ်နွားဘက်ကနေပြီးပြောမယ်ဆိုရင်တော့နှုတ်ညစ်တဲ့ပုဂ္ဂိုလ်ကသူအကောက်ကျစ်ဆုံးဖြစ်နေမှာပါပဲဆိုတော့ ဒါပေမဲ့ဒီမှာတော့ဥပမာနဲ့ကိုမေးရကြိုက်အောင်လို့အဲ့ဒါကိုပဲယူပြီးဒါကဆရာကပြရတာလေအဲ့ဒီလူညစ်တဲ့ပုဂ္ဂိုလ်ထောက်ခံတာတော့မဟုတ်ပါဘူးဒီတို့ကဒီလိုဟာပဲပြစ်လိုက်ကြရတယ်သူကဒီတကယ်ကလူညစ်တဲ့ပုဂ္ဂိုလ်ကဘက်ကနေပြီးတော့နွားဘက်ကိုနှိမ့်ချပြီးတော့ပြောတာလေသူကဒီလိုအောင်းမဲ့နေပါဒါပေမဲ့ဒီဥပမာနဲ့ဥပမေးရနဲ့ကြိုက်အောင်လို့သူကရေးထားတယ် အဲဒီတော့ကောင်းခြင်းစင်လဲတဲ့အမိနွားမကြီးရဲ့နှုတ်ကိုတောက်ဆုပ်ပြီးတော့ကြီးပြင်းလာတဲ့နွားကလေးနှုတ်ဆိုနွားကလေးအဲဒီနှုတ်ဆိုနွားကလေးကိုသုံးပါခြင်းလို့ရှိရင်တော့မရင်နှုတ်ဆိုနွားကလေးကအမိနွားကြီးပြီးအမြဲနှုတ်ဆိုနေတော့နှုတ်နှုတ်ညှိတော့ကောင်းမရဘူးပေါ့လေအဲသုံးပါခြင်းလို့ရှိရင်တိုင်းကြီးတိုင်း ဆိုင်တိုင်းစိုက်စိုက်ပြီးတော့အဲ့ဒီမှာနွားလေးကျိုးနေစီထားရမယ်ခိုင်ခိုင်ကျိုးနေစီထားရမယ်ဓမ္မတော့ယုံနေမယ်ဟိုပဲလဲယုံဒီပဲလဲယုံသူယုံနေမှာပဲတဲ့ဒီနွားလေးကအဲမဲ့တိုင်ကလည်းခိုင်ကျိုးကလည်းခိုင်တော့ယုံလို့တော့မရဘူးမရတော့ကြတော့မောမောတဲ့ခါကျတော့သူတိုင်ကိုမှီပြီးတော့ဝတ်နေမှာပါပဲတဲ့လှဲပြီးတော့အိတ်ရင်လည်းအိတ်နေလိမ့်မယ်အဲဒါလိုပဲ စိတ်ဆိုတာယူပါယုံစရှိသောအာယုံတွေရဲ့အရသာတွေကိုသုံးဆောင်ပြီးတော့သူကြီးပြင်းလာတဲ့သဘောရှိတယ်။ကြာလာပြီ။ယခုဘဝကမဟုတ်ဘူး။ချစ်ချစ်ဘဝတွေကကြာလာပြီဒီစေရကာမအာယုံတွေနဲ့သုံးဆောင်ခံစားပြီးတော့သူဒီဘဝနာကြာပြီတဲ့ဒီစိတ်ခုနကနွားလေးအမင်းတို့ရေကိုစို့ပြီးတော့ ကြီးပြင်းလာတာတော့နာနဲ့သူသိုးသွန်းနေတဲ့သဘောရှိတာလေသိရတယ်သိုးသွန်းနေလို့အာယုံကာမဂုဏ်အာယုံတွေစီပဲသူအများအားစိတ်ညွတ်အများအားသွားတယ်အဲဒီစိတ်ကိုယဉ်ကျေးအောင်ဆုံးမခြင်းလို့ရှိရင်ဖြင့်သူလည်းတိုင်ကျိုးနဲ့ဖြေရလိမ့်မယ်ဘာတိုင်တော့ဆိုလို့ရှိရင်ကမ္မထာအာယုန်လေးဟူသောတိုင်ပေါ့ဒီကျင့်ကမ္မထာအာယုန်လေးလည်းရပါတယ်အခုဒီနေရာမှာပြတယ်အာနာပါနအဲသဒ္ဒဝန္တကမ္မထာတိုင်ကိုဖြေရလိမ့်မယ် အဲ့ဒီမှာခြိရရမယ်ပြီးတော့ဗာနဲ့ခြိရမလို့ဆိုတော့စိတ်ဆိုတော့ကျိုးနဲ့ခြိလို့တော့မရဘူးတတိနဲ့ခြိရတတိကျိုးနဲ့ခြိရမယ်ယထာသမိနိဗ္ဗာန်တေဝိသန္တမန္တရောဤကဝိသံနွားငယ်ကိုဓမ္မဓမ္မတော့ယဉ်ကျေးစေယဉ်ကျေးအောင်ဆုံးမတော့ပုဂ္ဂိုလ်ဤ သံမေတိုင်နဲ့ယုတ်တင်တာအကျိုးဖြင့်နိဗ္ဗာန်လေးရရတာရှင်းအောင်ရတဲ့ကဲလို့အဲဒီလိုပါပဲတဲ့မိမိစိတ်ကိုဆုံးမလို့တဲ့ပုဂ္ဂိုလ်ကလည်းပဲတတိယအာရမဏိတလံအာရမဏိကမ္မထာ အာယုန်၌ဟိုလိုအာနာပါနကမ္မထာအာယုန်၌တတိယတတိတိဟုသောအကျိုးဖြင့်ဒလမြဲစွာနိဗ္ဗာန်လေးရာကြည်ထားရမယ် အဲဒီအာနာပါနထောတော်ဝင်တဲ့ထွက်တဲ့အာယုံမှာစိတ်ကလေးမြဲပြီးတော့နေအောင်လို့နှလုံးသွင်းနေရမယ်နှလုံးသွင်းနေတော့အစတော့သူထွက်တဲ့ပြေးမှာပဲခေါင်းကနွားလေးယုံနေတာလေသူအားကြည့်တော့ထွက်ပြေးနေဒါမှနောက်ကြတော့နွားမောတော့ပန်းတော့ကိုတိုင်ညီပြီးတော့ဝတ်နေသလိုလှဲအိတ်နေသလိုစိတ်ရလည်းပဲကြာတော့သူအချင်းကုန်သွားတဲ့ခါကျရင် ဝင်နေထွက်တဲ့ကမ္မထာအာယုံပေါ်မှာပဲစိတ်ကလေးတီးနေပါလေဝို့နေပါလိမ့်မယ်တီးနေပါလိမ့်မယ်အဲဒါဧဝံဤတုဗန္ဒေယောတကစိတ်တာဧဝံဤတုနွားကိုသုံးနေဆုံးမသည်ဤတုပဲတကစိတ်တာမိမိစိတ်ကိုအာရမဏေဝင်တဲ့ထွက်တဲ့ဒီဟုသောကမ္မထာအာယုံတိုင်၌ တတိယတတိတိဟုသောအကျိုးဖြင့်ဒလမြဲစွာနိဗ္ဗာန်တေယကျင်အောင်ထားရ၏ဒါကဒါကပြောတာအဲ့ဒီတိုင်းပါပဲအဲဝင်တဲ့ထွက်တဲ့ဝင်တိုင်းထွက်တိုင်းဝင်လိုက်ပြီးတော့ရှုမှတ်နေရမှာတတော်ဝါအမှားရသည်ဖြစ်၍သာလင်အတ္တတတိဝင်တဲ့စီတတော်ဝါအမှားရသည်ဖြစ်၍သာလင်ပါတတတိထွက်တဲ့ကြိုက်ဆုံး၏သာဝတိယ ရှူကြိုက်လေမှာ16ပြသုံးစွာရှူရသည်အမှားရလဲတာရှူကြိုက်ပါညွန်တာအခြင်းမှာနေနာရရရင်းကာနေလို့ဆိုကြအောင်ရှူကြိုက်လေမှာ16ပြသုံးစွာရှူရသည်ရှူကြိုက်လေမှာ16ပြသုံးစွာရှူရသည် ထားတယ်အဲဒီသံမုံလေးတွေမပါကြဘူးတင်တယ်ပြန်တယ်လည်းမတဲမမြင်ဘူးလို့အိတ်ထောင်နဲ့ထည့်ထားတယ်ဒီတရားကမပြီးသေးဘူးမပြီးမချင်းဒီစားပါလာပါကြမှာပါတယ်လူကပါပါလိမ့်မယ်ပါတယ်လူကများအောင်ရတယ်မိတ်တာဝင်ဒါရပဲဟောနေမှာနေရာကောင်းစဉ်ဒီကောင်းစဉ်တွေကိုကျင့်တော်ပေါ်ရအောင်အမှတ်ရလျက်သာယူဆိုင်ယူဆိုင်ပါယူဆိုင်ပါ ညွန်တာခြင်းမှာအမှတ်ရလျက်သာသူဆိုင်ပါညွန်တာခြင်းမှာအမှတ်ရလျက်သာသူဆိုင်ပါညွန်တာခြင်းမှာ လိုပါသတော်ဝါအာသတတိသတော်ပါသတတိအဲဒါမြတ်စွာဘုရားညွှန်ကြားချက်အဲဒါကိုလောလောအိဗေပြန်မယ်ဆိုရင်မှားရလျက်သာရှူပါကြိုက်ပါလို့ဆိုလိုပါတယ်ဒါကြောင့်အဲဒါအကျဉ်းအကျဉ်းညွှန်ပြတဲ့စကားတဲ့သတော်ဝါအာသတတိသတော်ဝါပါသတတိအဲဒီစကားကအကျဉ်းချုပ်အာနာပါန16နီးနဲ့ပြတယ်အကျယ်ရဲ့အကျဉ်းချုပ်ပဲခေါင်းစဉ်ကလေးပဲ ဒါတွေသိသိအချင်းချုပ်ကလေးနဲ့လည်းပဲအကျဲအတိပ္ပယ်တွေအကုန်လုံးသိပါတယ်ယောဂီပုဂ္ဂိုလ်ကအဲမာယာလည်းယူရဲမာယာလည်းစိုက်တယ်ယူသွင်းတိုင်းစိုက်ထုတ်တိုင်းမာယာနေရဲဆိုရင်ဒါနောက်ဟာတွေအကျဲတွေအကုန်လုံးပြည့်စုံသွားတာအကျဲဖွင့်ပြသရုပ်က၄ဝ၁၆ရနောက်တစ်ခါသရုပ်က၄ခုရှိတယ်အားလုံးနီးအားဖြင့်၁၆နေရှိတယ်အဲ့ဒါအကျဲဖွင့်ပြတာ ဒီကံဝအတ္တတောဒီကံအတ္တမိဒီပဇာနာတိစသည်ဖြင့်ဆက်ချက်ကူကြီးတဲ့နေ့ကပထမပိုင်းတော့တော်တော်ဆုံးသွားကြတာမယ်ကနေ့ဟိုဒီဒီနေ့ကမပြောရသေးတာလေးဆုံးအောင်လည်းနည်းနည်းထပ်ပြီးတော့ပြောနေအကျယ်ဖွင့်ပြသတုတ်က၄ဝ16ရာကျယ်ဖွင့်ပြသတုတ်က ၄ဝ16ရာ၄ဝ16ရာကျေဖွင့်ပြကျေဖွင့်ပြသတုတ်ကသတုတ်ကလေးဝ16ရာလေးဝ16ရာကျေဖွင့်ပြသတုတ်ကလေးဝ16ရာကျေဖွင့်ပြသတုတ်ကလေးဝ16ရာကျေဖွင့်ပြသတုတ်ကလေးဝ16ရာအဲဒီခုဆက်ပြီးတော့ဟောမယ် ဒေသနာတွေအကျေပြတာတွေဒီကံဝါသတံတော်ဒီကံအသတမိတိပဇာနာတိဒီကံဝါပသတံတော်ဒီကံပသမိတိပဇာနာတိပါဠိနဲ့ပါဠိနားတယ်လို့ကျင်တာပါဠိလေးကြက်ထားတယ်လွယ်လွယ်ပါပဲဒါမထက်ဘူးသူဗမာလိုကတော့ရှည်ရှည်ရှူရင်လည်းသိရမယ်ဒူဒူရှူရင်လည်းသိရမယ်ဒါပဲ အဲခြေခြေပြင်းလဲခြေခြေရှူသွင်းရင်လည်းသိရမယ်ခြေခြေရှူထုတ်ရင်လည်းသိရမယ်ခြေတဲ့ဝင်တဲ့ခြေတဲ့ထွက်တဲ့သိရမယ်အဲ့ဒါကပထမနည်းတဲ့လေဥစ္စာရတံဝါတံတော်ရတံအတမိတိပဇာနာရတံဝါပတံတော်ရတံပတမိတိပဇာနာတိဒိုလိုရှူသွင်းတာလည်းသိရမယ်ဒိုလိုရှူထုတ်တာလည်းသိရမယ်ဝင်တဲ့ သူသာလည်းသိရဝင်တဲ့ခြေသာလည်းသိအာဝင်တဲ့သူသာလည်းသိရမယ်ထွက်တဲ့သူသာလည်းသိရမယ်ဒီလိုဆိုလိုပါတယ်အဲဒါအကြီးအတိုးဒီတဲ့ဝင်တဲ့ထွက်တဲ့သိတာကပထမနည်းတူတဲ့ဝင်တဲ့ထွက်တဲ့သိတာကဒုတိယနည်းဒါပေမဲ့လည်းဒီမှာတော့ခြေသာကအရင်ဖြစ်ပြီးတူတာကနောက်ဖြစ်တယ်လို့ဒီလိုအစဉ်တော့ဟုတ်ပုံတော့မရဘူးဒါပေမဲ့ဒေသနာအစဉ်ကဒီတိုင်းရှိနေတာ ဒီခါတရားအကြောင်းအားလျော်စွာရှိတာရှိမှာဒီခါတရားလည်းအကြောင်းအားလျော်စွာတူတာလည်းရှိနေမယ်အသက်ကျူကဒီခါတခါကျတော့အသက်ကျူတွေကတူတူတူတူကျူးနေတယ်ဒီခါတခါကျချီချီကြီးဆွဲပြီးတော့ကျူတာလည်းရှိတယ်အဲဒီတော့ချီချီကျူတာကိုသိတာကပထမအဲပထမနည်းတူတူကျူတာသိတာကဒုတိယနည်းဤတို့သီလစင်တိုင်းမှနှရပါရုသာအစီတို့ ဒီတဲ့ဝင်တဲ့ထွက်တဲ့သိတာကပထမနည်းတို့တဲ့ဝင်တဲ့ထွက်တဲ့သိတာကဒုတိယနည်းအဲ့ဒါနှစ်ရပဒုပကပထမဒုကဒုတိယပေါ့အစဉ်တိုင်းဒုတိယအဲဆိုရမယ်စီတိုသီလာစီတိုသီလာအစဉ်တိုင်းမှာအစဉ်တိုင်းမှာနှစ်ရပဒုသာစီတိုသီလာစီတိုသီလာအစဉ်တိုင်းမှာအစဉ်တိုင်းမှာနှစ်ရပဒုသာနှစ်ရပဒုသာ စီတိုသီလာသင်တိုင်းမှာမရပါတို့သာသင်တိုင်းမှာ ဒီနေ့ကလည်းပြောပြီးသားပါပဲဝင်တဲ့ထွက်တဲ့ကိုအစဉ်တိုင်းလာပြီးရှုနေစီစီရှုမိရင်လည်းသိတာတို့လိုရှုမိရင်လည်းသိတာပါပဲဒါကတော့အထူးအားထုတ်နေရတာမဟုတ်ပါဘူးဝင်တဲ့ထွက်တဲ့မှာအများရန်တတိနေတာလာပြီးတော့ရှုမှနေလို့ရှိရင်ရှိတာလည်းသိတယ်တို့တာလည်းသိတယ်ဟောနာပိနာမှလည်းဒီတိုင်းပဲဟောနာပိနာလည်းအဲကြည်ကြည်ဖောင်းပြီးတော့တက်လာတာ ရေရေပိန်ကြသွားတာတူတူတူတူလေးတွေများများညာညာဖောင်းတက်လာတာညာညာပိန်ပိန်ကြသွားတာဒီလိုရှိပါတယ်ဒါလည်းသူဖြစ်တဲ့တိုင်းလိုက်မှတခါတခါညာနဲ့တခါတခါဖောင်းတာပိန်နဲ့တိတ်ညာနဲ့တခါတခါလည်းဖြည်းဖြည်းလေးပဲသူအဲဒါကြီးကုန်ပြီတာပါပဲသင်လိုက်ပြီးတော့မှလည်းချင်းသဗ္ဗကာယပတိတံဝေရီအသသိတာမိရိသိက္ခတိသဗ္ဗကာယပတိတံဝေရီပသသိတာမိရိသိက္ခတိသဗ္ဗကာယပတိတံဝေရီလုံးစုံသော ဝင်သည်ဤအစလည်းဆုံးကုန်လုံးကိုသိပြီးဖြစ်၍အတတေတာမိဝင်သည်ရှုအံဣတိဤသို့သိကတိအာထုတ်၏သဘာဝကသီတံဝေဒီထွက်သည်ဤအစလည်းဆုံးလုံးစုံကိုသိပြီးဖြစ်၍ပတတိတာမိထွက်သည်ဆိုင်အံဣတိဤသို့သိကတိကျင့်၏အဲဝင်သည်ရဲ့အစလည်းအဆုံးအကုန်လုံးသိအောင် ဖရတဲ့ရဲ့အစအလည်းအဆုံးအကုန်လုံးသိအောင်အဲဒီလိုလဲအာထုံမယ်လို့ဒါအကုန်လုံးသိအောင်လို့အာထုရတာပဲအာထုကသာရှုကသာမှတ်ကသာတော့သရတဲ့ဝင်နဲ့မှတ်နိုင်ရုံလေးပါပဲဒဂရာကပြတဲ့နည်းနဲ့ကရဏာနည်းနဲ့တွေ့လို့ရှိရင်1 2 3 4ကဏ္ဍရရုံလောက်ပဲအစအလည်းဆုံးပဲသိလိမ့်မှာတော့မသိသေးဘူးအဲဒီကရဏာနည်းကလွန်ပြီးတော့မရင်မတွယ်ဖဲနဲ့ဝင်နဲ့ထွက်တဲ့ကလေးစိတ်ကလေး ကပ်ပြီးတော့ထားယုံနဲ့ဒီနိုင်ပြီဆိုတဲ့အခါကျတော့မှလည်းမှအစလည်းဆုံးနေပေါ်လာတယ်ဝင်တဲ့ဝင်စားကဝင်ဆုံးတိုင်အောင်ဆက်တဲ့ဆက်စားကဆက်ဆုံးတိုင်အောင်အစလည်းဆုံးဆိုပေမဲ့လို့ဟိုရင်ဝင်တဲ့ထက်တဲ့စဖြစ်ပေါ်ဌာနဆုံးသွားဌာနတော့လိုက်ရှုရတာမဟုတ်ပါဘူးဆိုတာနာရီကြားကပါပဲအဲနှကောင်းဝကနေပြီးတော့တိုက်ရဌာနလေးကနေပြီးတော့စောင့်ကြည့်နေတော့ လွှာများတိုက်တယ်လို့ပဲလို့လွှာတိုက်တဲ့ပုဂ္ဂိုလ်ကလွှာဟိုဘက်သွားတဲ့အသွားတွေကိုလည်းလိုက်ပြီးတော့စဉ်းစားနေမှမလို့ဒီဘက်လွန်လာတဲ့ဆွဲလွန်လိုက်တော့ဒီဘက်ရောက်လာတဲ့အသွားတွေလည်းစဉ်းစားမှမလို့အရေးကြီးတာကဘာတော့ဆိုတော့သစ်သားနဲ့သွားသွားနဲ့တိုက်ပြီးတော့နေတဲ့နေရာလေးအဲ့ဒီနေရာလေးအရေးကြီးတာဒီမှာကြီးသက်ရတာအဲတယောက်တည်းတစ်ဖက်ထိုးလွှာလေးနဲ့ ကျက်သားတွေဖြတ်တဲ့အခါမှာလည်းအဲ့ဒီနေရာလေးတိုက်ရှိနေတဲ့နေရာလေးပဲကြီးဆိုင်ပြီးတော့နေရာလက်နဲ့ဖိနှိပ်ပြီးတော့ဆွဲလိုက်တွန်းလိုက်ဆွဲလိုက်တွန်းလိုက်လုပ်နေတာဟိုဘက်ဒီဘက်သွားတဲ့သွားသားတွေကြီးဆိုင်နေဖို့မလို့ကျက်သားလေးတိုက်တဲ့နေရာလေးပဲကြီးဆိုင်ပြီးတော့မှတ်နေတယ်အခုကြီးဆိုင်ပြီးတော့ကိုသွားဆွဲလိုက်တွန်းလိုက်အထုတ်နေတယ်အဲ့ဒါလိုပဲဝင်နေထွက်တဲ့ဝင်သွားတဲ့အတွင်းလည်းလိုက်နေဖို့မလိုဘူးထွက်သွားတဲ့ပြင်မဲ့လည်းလိုက်နေဖို့မလိုဘူးအဲလူသားကတော့အဲ့ဒီနော် နှာခေါင်းဝါကနေပြီးတော့နာသီးကြားထိရင်လည်းနာသီးကြားနှာခမ်းမှာထိရင်လည်းနှာခမ်းထိတဲ့နေရာလေးကနေပြီးတော့အဲ့ဒါစောင့်ပြီးတော့မှတ်နေတယ်အဲ့ဒီမှာတတိအားကောင်းလာတဲ့အခါသမာဓိတတိအားကောင်းလာတဲ့အခါကျတော့ဝင်သေးရဲ့အစလည်းပြီးရဲ့မြင်မြင်လေးသေးသေးဒီဒီမှုမှုတွေအစပြီးတော့လာတာဒီတော်တော်လေးအလယ်ပိုင်းလည်းပြီးတယ်နောက်ဆုံးညင်းပြီးတော့သုံးသွားတဲ့အပိုင်းလည်းပြီးသုံးသွားတာနဲ့ထွက်တဲ့တခါလည်းစလာကြတယ်ထွက်လာအဲဒီမှာမြင်မြင်လေးကနေထွက်လာတယ် တော်တော်ကျမ်းကျမ်းနေထွက်လာနောက်ဆုံးကျမြင်မြင်လေးမှဆုံးသွားအဲစလည်းဆုံးအကုန်လုံးသိပြီ။ဖောင်းသာပိန်သာမှတ်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းပါပဲ။ဖောင်းသာကဖောင်းဆုံးတဲ့အောင်ပိန်သာပိန်ဆုံးတဲ့အောင်မှတ်ရမယ်။ဘုန်းကြီးကစောစောကလည်းညွှန်ကြားတာအဲ့ဒီတိုင်းပဲ။အစမခါသာပုဂ္ဂိုလ်ကတော့မသိသေးဘူးပေါ့။နောက်ကြတော့သိလာတယ်ဆိုတာ။ဖောင်းသာကဖောင်းဆုံးတဲ့အောင်ပိန်သာကပိန်ဆုံးတဲ့အောင်အဲအစအစနဲ့အဆုံးနဲ့အလဲနဲ့အကုန်လုံးဖန်ချပြီးတော့ပြီးတယ်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 သူ့နေရာတဲ့သူတခါတည်းကုန်းကုန်းသွားတယ်အပြတ်ပြတ်အပြတ်ပြတ်ဖြစ်ပြီးတော့ထင်းလာတာကိုအဲဒါတတိကတမျိုးကနေပြီးကောင်းလာလို့ရှိရင်သိတဲ့တမျိုးတွေလည်းအကုန်လုံးသိတာပါပဲအကျေဖွင့်ပြသတို့က၄ဝသัจ java ရဒီတော်သီလစင်တိုင်းမှ နေရပါလို့သာပြီးတော့လုံးစုံသီကတတ္တိယငိင္ကသရုပ်သာအလုံးစုံအစလည်းဆုံးအကုန်လုံးသိလို့ရှိရင်အဲဒါက တတိယနိတဲ့တတိယနိပါဒမယံကာယသင်္ခါရအပတိတာမိသိက္ခတိပါဒမယံကာယသင်္ခါရပါတိတာမိသိက္ခတိပါဒမယံကာယသင်္ခါရကာယသင်္ခါရကာယသင်္ခါရကိုခေါ်တော့ဝင်တဲ့ထွက်တဲ့ကိုပါဒမယံပါဒမယံတော့ညှိစေလေဘယ်လိုကညှိစေရမှာတော့ယုံရင်ဉာဏ်နဲ့ဥစ္စာညှိစေရကာသင်္ခါရကာသင်္ခါရကိုခေါ်တော့ယုံရင်ဉာဏ်တော့ဝင်တဲ့ထွက်တဲ့ကို ပါဒမယပါဒမယတော်ကြီးစီလေအတသိတာမိတိဝင်တဲ့ရှုအဟုသိက္ခတိကျင့်၏ကာသင်္ဃာရံကာသင်္ဃာရဟုခေါ်သောကျွင်ကြံသောထွက်သက်ကိုပါဒမယပါဒမယတော်ကြီးစီလေပတ္တိတာမိတိထွက်သက်ဆိုင်ရာဟုသိက္ခတိကျင့်၏ကျွင်ကြံတဲ့ဝင်တဲ့တင်ငိမ့်တော်အောင်ဆက်တဲ့တင်ငိမ့်တော်အောင်ဆက်တဲ့ဝင်တဲ့တင်ငိမ့်တော်အောင်အထုံးမယ်လို့ဒီလိုလုံးသွင်းပြီးအထုံးရတယ် အဲ့ဒီရောက်အထုတ်ဖို့ပါပဲဒီနေ့ကပြောခဲ့တယ်လေပထမတရားအာမထုတ်မိကဆိုလို့ရှိရင်ဟိုနဲ့ထွက်တဲ့တရားကြံ့နေတယ်နှလုံးသွင်းတဲ့အခါဝင်နဲ့ထွက်တဲ့လုံးသွင်းတော့မယ်ဆိုပြီးတော့ဝင်နေထွက်တဲ့စိတ်နဲ့စားအိပ်ပြီးရှုတယ်ကဝင်နဲ့ထွက်တဲ့တရားတိမ်မွေ့လာတယ် ဒါအစသိမွေးလာနောက်ဥဇာရသမารိရောက်တယ်ဥဇာရသမารိရောက်ပြီးတဲ့နောက်ဇံရောက်လို့ရှိရင်ဥဇာရသမารိခိုက်တာလုံးကဖြစ်တဲ့ဝင်တဲ့ထွက်တဲ့ဟာမသိသိမသိမွေးသေးဘူးဇံရောက်တဲ့ခါကျရင်ဘိုးသိမွေးလာတယ်ပထမဇံကပြီးတော့ဒုတိယဇံရအောင်အားထုတ်လို့ရှိရင်လည်းဥဇာရသမารိရောက်အဲ့ဒီမှာသိမသိမွေးသေးဘူး ဒုတိယဇာရောက်တဲ့ခါကျရင်ပို့ပြီးတော့သိမ်မွေးသွားတယ်ဒုတိယဇာငါပြီးတတိယဇာတက်တဲ့ခါလဲဥဇာရဇာရောက်အောင်လို့မနဲ့ထွက်တဲ့တရားသိမသိမွေသေးဘူးအဲတတိယဇာရောက်တဲ့ခါကျမှပို့သိမွေသွားတယ်တတိယဇာကနေအာထုတ်တော့လည်းပဲသိမွေတော့သိမွေနေတာပေါ့လေရင်ကားတော့သိမွေနေတာဒါပေမဲ့လည်းနောက်နောက်နောက်နောက်ဖြစ်မဲ့မနဲ့ထွက်တဲ့တရားတော့မသိမွေလို့ တို့ဇာရင်ဥပ္ပစာရောက်လာတယ်အဲဒီမှာရှိသေးတယ်ထိုးတယ်ဝင်တယ်လေပိန်တော့ပိန်မွေးလာပါပြီချိုးလူချိုးကနေပြင်နေပိန်မွေးလာတို့ဇာရောက်တဲ့ခါကာလကျတော့ပိန်မွေးဆုံးပဲပိန်မွေးဆုံးဆိုအဲဒီကြဘယ်လောက်ပိန်မွေးတော့ဆိုဝင်တဲ့ထွက်တဲ့လုံးလုံးမရှိတော့ဘူးတို့ဇာရောက်လို့ရှိရင်အသက်ရှူမရှိတော့ဘူးအသက်ရှူမရှိတော့ဘေးကတရားတော်မသိတဲ့ပုဂ္ဂိုလ်ဆိုရင်ပေးနေတယ်အောင်းမေရင်အောင်းမေဦးမယ်ဇာဝင်သားနေတို့ဇာကတော့ ဝင်မဲ့ထွက်တယ်မရှိဘူးအသက်မရှိဘူးအဲဒီဒီအောင်ရောက်တာအဲဒါကသမထလန်းကအစဉ်တိုင်းညဝင်ကြမ်းတဲ့ဝင်မဲ့ထွက်တယ်တွေတဖြည်းဖြည်းသိမ့်ွသိမ့်ွပြီးချုပ်ချုပ်သွားကုန်ပြီအဲဒီလိုအစဉ်တိုင်းချုပ်သွားအောင်နောက်ဆုံးသရုပ်ဇံရောက်လုံးလုံးချုပ်သွားအောင်လို့အားထုတ်ရမှာပါဝိပဿနာလမ်းကပြောမယ်ဆိုလို့ရှိရင်ယုံနာနေမသိသိမီမရှိမီတုန်းကကြားနေရှုလိုက်တဲ့အခါကလာအဲဒီကစပြီးတော့သိမွေ့လာတယ်

ဥပါဒာယုတ်တွေမြင်မှုကြားမှုစသည်တွေအသေးမွှားယုတ်ကလေးတွေမှတ်နိုင်လာလို့ရှိရင်ကိုယ်သိမ့်မွေလာတယ်ဝင်နေတတ်တယ်အဲ့ဒါလည်းပဲသိမ့်မသိမ့်မွေသေးဘူးတဲ့ဥပါဒာယုတ်ရောဘူရိယုတ်အကျမ်းတွေရောဥပါဒာယုတ်တွေရောယုတ်တွေအကုန်လုံးပေါ်ရညတွေအကုန်လုံးလိုက်ရှုနေတဲ့အခါမှာပူပြီးသိမ့်မွေတယ်ဒါလည်းဥပါဒာသိမ့်မကွာပါဘူးအဲ့ဒီမှာလည်းသိမသိမွေးလာသေးဘူးတဲ့နာကိုရှုနိုင်တဲ့အခါကျမှတဲ့ရှုမှတ်တဲ့စိတ်ကလေးပါသိလာတယ်။ဖောင်းတယ်မှရင်ဖောင်းတာလေးပါသိတာ၊ပိန်တယ်မှရင်ပိန်တာလေးပါသိတာ။ အနန္တရားပါမှတ်နိုင်လာတဲ့ခါကျရင်ပိုးသိမ်မွေလာတယ်။အဲဒီယောနာနှစ်ပါးလုံးမှတ်နိုင်တဲ့ခါကျရင်ပိုးသိမ်မွေလာတယ်တဲ့ဝင်နေထွက်တယ်။အကြောင်းနဲ့အကျိုးလေးတွေဆက်ပြီးတော့ကိုယ်ကျင်တဲ့စိတ်ဝေးတယ်ဝေးတယ်မှတကံကိုယ်ကျင်တဲ့စိတ်ကလေးအကြောင်းနဲ့ဝေးတဲ့ရုပ်ကလေးကျိုးနဲ့သိလာရင်ပိုးသိမ်မွေလာတယ်တဲ့လို့အကြောင်းလေးကျိုးတွေပါသေးအစမသိသေးဘူး။အစကဝေးတယ်ဆိုရင်ကိုယ်တာကိုယ်ပဲမှတ်မိအောင်လှုပ်တယ်ဆိုရင်လှုပ်တာမှမမြင်အောင်တော့ကြည့်ဆိုင်နေရတာလှုပ်ရှင်တဲ့စိတ်တွေကိုယ်ရှင်တဲ့စိတ်တွေပဲသိတယ်ဥမာတော့မသိသေးဘူး။ အဲဒီလိုအကြောင်းလေးအကြောင်းစိတ်ကလေးတွေပါသိလာပြီအကြောင်းတရားလေးတွေပါသိလာပြီဆိုတဲ့ခါကျရင်ဘုသိမ့်မွေးလာတယ်ပစ္စယပရိကအဲဒီကနောက်လက္ခဏာ၃ပါးပြီးတဲ့အဲဝိပဿနာကြရင်ပိုးသိမ့်မွေးတယ်လက္ခဏာ၃ပါးဆိုတာဖြစ်ပြီးကြောက်သွားလို့မမြဲဘူးမှားရင်မှားရင်လည်းပေါင်းတယ်မှားလိုက်ပေါင်းတာလေးကြောက်သွားမှားတာလေးလည်းကြောက်သွားဝေးတယ်မှားရင်ရွေ့တာကြောက်သွားအဲဒီလိုပူတယ်မှားရင်ပူတာကြောက်သွားသို့တော်လည်းဒီမနေ့ကြောက်တာမဟုတ်ပါဘူးတော်လေးကြာမှကြောက် ။တဏ္ဍတိအနေနဲ့ကြောက်တာပေါ့လေ။တဏ္ဍတိအနေနဲ့ပူတယ်ပဲပူတယ်ပူတယ်ပူတယ်ဆင့်ကဆင့်ကမှတော့လေးကြတော့ကြောက်တာ။နာရင်လည်းနာတယ်နာတယ်ဆင့်ကဆင့်ကမှတော့ကြကြောက်တယ်။စီကူးဆိုရင်လည်းစီကူးတယ်စီကူးတယ်ဆင့်ကဆင့်ကမှတော့အဲဒီစီကူးကြောက်သွား။အဲဒီလိုတဏ္ဍတိနေရာကြောက်တော့တဲ့တရားတော့မမြဲတဲ့တရားတွေပဲသဘောကျလား။အနိစ္စ ानु ပါဒနာဉာဏ်သာသမထနာဉာဏ်ကနေအကျဉ်းဆုံးဖြစ်လာ။အနိစ္စမြင်ဒုက္ခအနတ္တတွေလည်းမြင်တာပဲ။ နောက်ပြီးတော့အဲဒီမှာလည်းပဲအနုစားနဲ့အရင်စားရှိတယ်တဲ့အိသရဗန္ဒတာပြီးတာအနုစားသမသနာညာဥရိယဗျာညာတို့အဲအဲ့ဒီဒီမှာသင်္ကညာအစတော့အဲ့ဒီဒီကတော့သရုဏပဲတဲ့နုသေးတယ်တဲ့အဲ့ဒီမှာဝင်တဲ့ထွက်တဲ့ဟာပိမွေးတော့ပိမွေးပြီပေါ့လေဒါပေမဲ့နောင်ဖြစ်လက်တော့နဲ့စားလို့ရှိရင်တော့သိမ့်မပိမွေးသေးဘူးအဲရင်းနဲ့ဝိပဿနာရောက်မှ ရှင်တဲ့ဝိပဿနာကျမ်းကနေရာရဆိုလို့ရှိရင်တော့အာရိနဝရနိဗ္ဗိဏရအဲ့ဒီညာအဲ့ဒီညာတွေကိုဆိုပါတယ်အဲ့ဒီသင်္ကညာနောက်ပိုင်းကပေါ့လေအဲ့ဒီကနေပြီးတော့ရှင်တဲ့ဝိပဿနာညာရောက်လို့ရှိရင်ပို့ပြီးတော့သိမ်မွေ့သွားတယ်ထွက်တဲ့ဝင်တဲ့ဒီအဲ့ဒီလိုဆိုပါတယ်ထွက်တဲ့ဝင်တဲ့ရှုတာမဟုတ်ဘူးမယ်ထွက်တဲ့ဝင်တဲ့ကသူ့အတူသိမ်မွေ့တာဒါကြောင့်ခုပေါင်းနေပိန်နေဆီရစပြီးရှုတဲ့ယောဂီပုဂ္ဂိုလ်တွေမှာလည်းဝိပဿနာညာရင့်လာပြီဆိုရင်တခါတည်းရထွက်တဲ့ဝင်တဲ့မရှိဘူးဖောင်းတာပိန်တာမရှိဘူးပြောက်နေတယ် ဟောနာပိညာမရှိတော့ဘာမှရမလို့ပြောရမေးဒီလိုကလည်းသူတို့ကသူတို့မှတ်တတ်တယ်ထိုင်နာရှိတာမှတ်လားအဲရှိတာမှရတာပါပဲဟောနာပိညာမရှိလည်းပဲထိုင်နာရှိတာရှိနေတာပဲရှိတာတွေကလည်းဒီလိုလို့ရှိတာဒါထိုင်နာရှိတာလည်းသူတို့သာတကာကြောက်တာတယ်သိမွေ့တာလည်းကြောက်တယ်ရောက်သွားတဲ့ခါကျတော့ဘာရှိကြလဲဆိုပြီးတဲ့စိတ်ကတော့ရှိတယ်ပြီးတဲ့စိတ်ကလေးမှန်နေရ။ဟွန်းပြီးတဲ့စိတ်ကလေးမှန်နေတော့ကြတော့ ကောင်းတာပင်တာတွေလည်းပြန်ပြီးတော့ပေါ်ရပါတယ်ပေါ်တဲ့အခါကျပြန်မှဒီလိုပဲမှတ်ရပါတယ်အဲတော့ဝိပဿနာရှုနေရင်လည်းပဲဝင်တဲ့ထက်သက်တွေဆိုတာတဖြည်းဖြည်းသူကသိမွေ့သိမွေ့ပြီးတော့ငြိမ့်သွားတယ်ဒီလိုယောဂီပုဂ္ဂိုလ်တွေမှာဒီနေ့ကပဲပြောခဲ့တယ်လုံးလုံးမရှိတဲ့နေရာချင်းကိုငြိမ့်နေပါတယ်အဲစိတ်စိတ်ကောင်မှာတော့ယောဂီတယောက်တကာတယောက်ပေါ်လေတရားထုတ်တာသူသက်သက်ဝင်တဲ့တကာလည်းပြောက်နေတယ်ဆိုတော့ဘေးကပုဂ္ဂိုလ်တော့မှအကြည့်ခိုင်းနေငါကြည့်ရမှာပေါ့နော် ဘိုက်ကဖောင်းတာပိန်တာနဲ့လှုပ်ကြတာနဲ့ရှိသေးရလားငါအသက်မရှူတော့ဘူးဘာဖြစ်နေလဲမသိဘူးသူကသူစကြည့်တယ်လက်တွေပါလေလှုပ်ဓမ္မအထွက်တဲ့ဝင်လည်းမရှိတော့ပြေတော့မလားတော့အောင်းမိတာလေသူကလှုပ်လက်ကြည့်ပြီးတော့လှုပ်လို့ရတာဘာမှမဖြစ်ဘူးသူကဘာမှမဖြစ်ဘူးပြေမှလည်းမဟုတ်ပါဘူးမေကပုဂ္ဂိုလ်တွေဒီခိုင်းမေကပုဂ္ဂိုလ်တွေကြည့်တော့လည်းမမြင်ရဘူးလှုပ်တာမမြင်ရဘူးတိမ်မွေ့အဲဒီလို ဝဒဝင်တဲ့တရားသိငွေ့ပြီးတော့သွားရပါတယ်တရားတော့အဲဒီလိုသိငွေ့ပြီးတော့ချုပ်သွားသည့်နေအောင်အာထုံးမယ်လို့နေအာနာပါနာမှာအာထုရတာကိုအဲဒီချုပ်သွားသည့်နေအောင်အာထုတာကသရုဒ္ဓနီးနာသရုဒ္ဓသာကြလို့ရှိရင်လုံးလုံးချုပ်သွားတာရောက်ပါတယ်လုံးစုံသီကတတ္တိယာတဲ့လုံးစုံအစလည်းအဆုံးအကုန်လုံးဝင်တိုင်းထွက်တိုင်းအကုန်လုံးကိုသိနေပြီအကျွေးမရှိတော့ဘူးမသိတာမရှိဘူးအကုန်လုံးသိနေဝင်တာလည်းအစအဆုံးသိ ထွက်တာလည်းအစအဆုံးသိဝင်တာဆုံးရင်လည်းထွက်ထွက်တာဆုံးရင်လည်းဝင်အနာမရှိပါဘူးတောက်လျှောက်ဒီမှာပဲစိတ်ကလေးငြိမ်ပြီးတော့သိနေတာပါပဲအဲ့ဒါကတတ္တိယနည်းအဲဒီလိုရှုပါများတော့ဝင်တဲ့ထွက်တဲ့တွေတဖြည်းဖြည်းပင်ွေ့ပင်ွေ့ပြီးခြုံငိမ့်သွားတာက အဲ့ဒါကသရုပ်ထနီတဲ့ဆိုလုံးစုံသီကလုံးစုံသီကတတ္တိယတတ္တိယငိမ့်ကသရုပ်ထငိမ့်ကသရုပ်ထလုံးစုံသီကလုံးစုံသီကတတ္တိယတတ္တိယငိမ့်ကသရုပ်ထငိမ့်ကသရုပ်ထလုံးစုံသီကလုံးစုံသီကတတ္တိယတတ္တိယငိမ့်ကသရုပ်ထငိမ့်ကသရုပ်ထလုံးစုံသီကတတ္တိယငိမ့်က သုံးလုံးရှိတာသာရှိတာမြင်တာဒုက္ခသုံးလုံးရှိတာသာရှိတာမြင်တာဒုက္ခအဲ့ဒါပထမစတုကပြီးသွားပြီစတုက၄နည်းလို့သွားအစီသိတာကပထမနည်းအတူသိတာကဒုတိယနည်းအစလည်းဆုံးအကုန်လုံးသိတာကတတိယနည်း အဲကျန်တဲ့ဝင်တဲ့ထွက်တဲ့တည်းငြိမ့်ပြီးသွားငြိမ့်သွားအောင်လို့ရှုတာကဒါကသရုပ်ထာအနေနောက်ဆုံးကြတော့လုံးလုံးကိုဝင်တဲ့ထွက်တဲ့တည်းမရှိတဲ့သရုပ်ထာတရားရောက်တယ်အဲဒါကပထမစတုကလေးခုတစုံပေါ့လေးခုတစုံလက်ဖက်ရွယ်ညမှာပဒံလေးလုံးငါးလုံးတစုံလိုပဲတယ်မှာဒီမှာစတုကလေးခုတစုံပဲရှင်နီးလေးခုတစုံပထမစတုကလေးနည်းချင်း ကာယ ानु ပါဒနာကိုပြသည်ပသတုကလေးနည်းပြကာယ ानु ပါဒနာဒါကာ ानु ပါဒနာပြတာတဲ့လေဆိုရပသတုကလေးနည်းပြကာယ ानु ပါဒနာပသတုကလေးနည်းပြကာယ ानु ပါဒနာ ပသတုကလင်းနီးပြကာယအနုပဒနာသရုပ်ကလင်းနီးရကာယ ानु ပဒနာကိုကြားသည်အဲဒီပထမသရုပ်ကလင်းနီးမှာပဲ ဇာရအောင်အထုတ်တဲ့နည်းပါပဲအဲဒီကပထမစပြီးအထုတ်တဲ့ပုဂ္ဂိုလ်အဲဒီလင်းကြီးကလည်းစတယ်ကဇာရနောက်ဒုတိယသတုကတတိယသတုကသရုတ်ထသတုကနာရီရတော့ကိုပထမသတုကအတိုင်းအထုတ်လို့ဇာရပြီးသားပုဂ္ဂိုလ်တွေမှာဝိပဿနာဟောဇာဝင်စားပုံနဲ့ဝိပဿနာရှိပုံတွေကြတယ်လူကတရားအသင်တန်းနေကောင်းတဲ့ကောင်းပြီးတော့တက်သွားတာပေါ့လေသူက ဇံဆိုလို့ရှိရင်တော့ဇံကတော့ထူးတက်စရာမရှိပါဘူးသို့တော်လည်းရင်းတယ်ရင်းတော်တာလည်းဝယ်ကြီးဝိပဿနာဆိုရင်တော့ဝိပဿနာကတော့တက်စရာရှိတယ်နောက်ဆုံးပိုင်းကဝိပဿနာအဲဒီလေးနည်းကကာယ ानु ပဒနာကိုပြရတယ်ဘာဖြစ်လို့တုံးဆိုထွက်သက်ဝင်တဲ့ဟာကာယပဲကိုယ်ကာယမှာရှိတဲ့ပထဝီအာဘောတည်ဆုံးဝါယောဆိုတဲ့ဒါလေးပါအပေါင်းစုကာယထဲမှာဝါယောကာယပဲတဲ့ဒီဆိုဝါယောကာယတစ်ခုချင်း အဲဝါယောကာယသောတဝန်တဲ့ကာယကိုရှုလို့ကိုယ်ထဲမှာလည်းသောတဝန်တဲ့ကစိတ်ပိုင်းတစ်ခုကိုဒါကြောင့်မို့ကာယ ानु ပဒနာခေါ်သည်တဲ့ဗျာဘတ်တုကလေးနည်းပြကာယ ानु ပဒနာတိပ္ပဒါမှာအနုပဒနာ၄နည်းရှိတယ်သတိဓာန်၄ပါးအဲဒီသတိဓာန်၄ပါးတဲ့ပထမနည်းကကာယ ानु ပဒနာသတိဓာန်ကိုပြသည်အဲဒီပထမပိုင်းဖြင့်ဇန်၄ပါးလုံးရနိုင်ပါတယ်ပထမဇန်တစ်နည်းကပါသွားပြီပထမဇန် ဉာဏ်စီစဉ်းစားနှစ်သိမ့်ဘွားအဲဉာဏ်စီရာဝိတက်ပါတယ်စဉ်းစားတဲ့ဝိသရာပါတယ်နှစ်သိမ့်တဲ့ပီတိပါတယ်ကောင်းစားချမ်းသာကောင်းစားချမ်းသာသည်ကောင်းစားချမ်းသာတဲ့ိတ်တဲ့စိတ်တဲ့ကိုယ်ထဲမှာကောင်းပြီးချမ်းသာပြီးတော့နေတဲ့ဒုက္ခပါတယ်ရှုရရတဲ့စူးစိုက်ဝဲငါရင်ပါသာမြင်ရှုတိုင်းရှုတိုင်းအာယုံမှာအခုတော့ဝင်နေထွက်တဲ့ပေါ့ဝင်နေထွက်တဲ့မှာအာယုံမှာအာယုံထဲမှာထားတယ် စိတ်ကလေးဝန်းဝင်သွားတယ်လို့ပဲစိတ်နဲ့အာရုံနဲ့တကူတဲ့ပေါင်းနဲ့ဖြစ်နေတယ်လို့သူ့စိုက်ကြီးကြီးနေတာကလားတမာရီကိုသူရရတဲ့သူ့စိုက်ဝင်ရတော့တမာရီဧကကရငါအင်ပါဇာနေကဒါငါးခုရှိတယ်ငါငါးပါးကြံစီရာဝိတက်ကတကူစဉ်းစားတဲ့ဝိစာရကတကူကြံစီဆိုတခြားကြံစီတာမဟုတ်ပါဘူးဒီဝိပဿနာသမထသမထဘာဝနာရှုရတဲ့ သမထနမိတ်အာယုံကိုကြံစည်တာပါပဲသမထနမိတ်အာယုံပေါ်လို့ကြံစည်ရစဉ်းစားရဆိုတာလေအဲ့ဒီအာယုံကိုထပ်ပြီးတော့စဉ်းစားကြံစည်စဉ်းစားနှစ်သိမ့်ပွားဆိုအဲ့ဒီအာယုံလေးပဲအာယုံပြုပြီးတော့နှစ်သိမ့်အာရပြီးဝမ်းမြောက်တာကလေးတွေများစားကြရလေးရရင်ဝမ်းသာတယ်လို့ပဲအဲဒီလိုပဲသူကသူ့အာယုံနဲ့သူနှစ်သိမ့်အာရပြီးဝမ်းသာဝမ်းမြောက်နောက်စိတ်ထဲမှာချမ်းသာနေတာဒုက္ခနောက်စူးစိုက်တဲ့စူးစိုက် တည်ကြီးနေတာကဒါဧကဂတပဲအဲ့ဒီ၅ခုဟာပထမဇန်နဲ့ဝိရဝိသရာပိတိဒုက္ခဧကဂတဟူသောဒိုင်ငံ၅ပါးအပေါင်းကိုပထမဇန်ဟုခေါ်သည်ဒါကပါဠိလိုဟောဗမာလိုကတော့ဉာဏ်စီစဉ်စားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ရှုရာရာတွင်စူးစိုက်ဝင်ရှုရာရာတွင်ရှုတိုင်းရှုတိုင်းအာယုံမှာ သူရာရာရင်စူးစိုက်ဝင်ငါအင်ပဇာမိ။ဒါငကူလုံးဆိုတာမှဘုဒ္ဓရာတရားကိုဒါလေးကမှတ်ရတာ။နည်းနည်းလည်းပဲဘုဒ္ဓရာမှတ်သားတာလည်းကြုံမှာ။ဝိတက်ဝိစာပိတိဒုက္ခဧကဂတာဟုသောသံဃာ၅ပါးအပေါင်းကိုပထမဇံဟုခေါ်သည် တဝိစာရာပိတိဒုက္ခဧကဂတဟူသောသံဃာငါးပါးအပေါင်းကိုပထမဇံဟုခေါ်သည်ဝိတဝိစာရာပိတိဒုက္ခဧကဂတဟူသောသံဃာငါးပါးအပေါင်းကို မဇံဟုခေါ်သည်အဲရတဲ့လူကကောင်းဆောင်ပြီးဆိုရမယ်ဆိုင်ငါးပါးကောင်းဖို့ဓမ္မဇံဟုခေါ်သည်ဝိတဝိသရာပိတိသုခဣတကတာဘု ခုပီတိဒုက္ခ၄ခုဧကဂတာ၅ခုဧကဂတာဟူသော၅ခုဇိုင်းက၅ပါးခေါ်တယ်ဒါဇိုင်းဤစိတ်ပိုင်းနဲ့ပြောတယ်ယထာဤစိတ်ပိုင်းကိုယထာဤအင်္ဂါခေါ်တယ်လက်ဤစိတ်ပိုင်းကိုလက်ဤအင်္ဂါခေါ်တယ်အင်းဤစိတ်ပိုင်းနဲ့အင်းဤအင်္ဂါခေါ်တယ်လူဤစိတ်ပိုင်းနဲ့လက်လက်တို့ခြေတို့ကောင်းတို့ခေါ်တော့ဒါလူဤအင်္ဂါတွေပဲအဲဒါလိုပဲဇိုင်းအင်္ဂါတွေဇိုင်းဤစိတ်ပိုင်းနဲ့အစိတ်ပိုင်းနဲ့ပေါင်းစပ်လိုက်ရင်ဇာန်ဖြစ်တယ် လဲဤစိတ်ပိုင်းတွေပေါင်းစပ်လိုက်တော့သူညာနဲ့သူတတ်ဆင်လိုက်တဲ့ကလဲဖြစ်သွားယထာဤစိတ်ပိုင်းတွေသူညာနဲ့သူတတ်ဆင်လိုက်တဲ့ကံယထာဖြစ်သွားအင်းဤစိတ်ပိုင်းတွေသူညာနဲ့တတ်ဆင်လိုက်တဲ့ကအင်းဖြစ်တယ်ကြောင်းလို့လည်းအတူတူပေါ့အဲလိုပဲဇန်ဤစိတ်ပိုင်းတွေအပေါင်းစုကိုဒါဇန်လို့ခေါ်တာပဲဇန်ဆိုတာဇန်ဤစိတ်ပိုင်းအပေါင်းစုပဲဝိတဝိစာရပိတိဒုက္ခဧကတာဟုသောသင်္ဃာ၅ပါးအပေါင်းကိုပထမဇန်ဟုခေါ်သည်ဒါပါဠိလိုပါ အဲ့ဒါကိုဗမာလိုကြံစီစဉ်းစားနှစ်သိမ့်ဘွားကောင်းစားချမ်းသာသည်ကြံစီတဲ့ဆိုတာဝိတ္တပဲစဉ်းစားတဲ့ဆိုတာဝိသာရနှစ်သိမ့်ဘွားဆိုတာနှစ်သိမ့်ပီတိပဲလားနှစ်သိမ့်နှစ်သိမ့်အားရတဲ့ဝမ်းမြောက်တဲ့ပီတိပဲကောင်းစားချမ်းသာသည်ကောင်းစားတဲ့ချမ်းသာတဲ့ဒုက္ခကျူရရတဲ့စူးစိုက်ဝင်စူတိုင်းစူတိုင်းအာယုံမှာစူးစိုက်ပြီးတော့ဝင်သွားသမာဓိပဲဧကဂရပဲဒီကူရီတော့အာယုံမှာပြီးရင်အဲဒီ၅ပါးအကောင်း ဒီ၅ပါးအပေါင်းကိုပဲပထမဇန်ခေါ်တာငါအင်ပဇာမိအင်္ဂါ၅ပါးကိုပထမဇန်ဟုခေါ်သည်ဒီနေ့ကဆိုပြီးသားပါပဲလားဉာဏ်စီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ဉာဏ်စီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည် ဉာဏ်စီစဉ်းစားသိစိတ်ပွားကောင်းစားချမ်းသာသည်ရာတွင် စိုက်ဝင်ငါအင်ပဇာမီကျူရာရာတွင်သူစိုက်ဝင်ငါအင်ပဇာမီကျူရာရာတွင်သူစိုက်ဝင်ငါအင်ပဇာ ဒုတိယဇာန်ကြတာပထမဆုံးအင်္ဂါလေးနှစ်ခုဖြုတ်ထားခဲ့ရတဲ့ဝိတက်ဝိစာကပထမဇာန်ရပြီးသားပုဂ္ဂိုလ်ကသူရထားတဲ့ဇာန်ကိုကြည့်လိုက်တဲ့အခါမှာဝိတက်ဝိစာကအပြစ်မြင်တယ်အာယုံပေါ်အောင်ကြံစည်နေရတာမကောင်းဘူးပေါ်လာတဲ့အာယုံလေးကိုမပြောက်အောင်မပြအောင်လို့စဉ်းစားနေရတာလည်းမကောင်းဘူးမကြံစည်ရပဲမစဉ်းစားရပဲနဲ့ အဲဒီအာယုံနဲ့တင်ပေါ်ပြီးတော့နေသိမ့်ဝမ်းမြောက်မှုနဲ့စိတ်ချမ်းသာမှုနဲ့စူးစိုက်တည်ကြည်မှုနဲ့ဒီသုံးခုတွေစိတ်ကလေးတီးနေရင်ကောင်းပါပဲတဲ့အဲဒီသုံးခုနဲ့ပြီးအောင်ဇိုင်းငါ၅ပါးတဲ့ဇိုင်းငါ၅ပါးဖြုတ်ပြီးတော့ဇိုင်းငါ၃ပါးတဲ့နဲ့တီးနေအောင်အားထုတ်တာတော့သက္ကတကနှလုံးသွင်းရတာပါပဲမာနဲ့တူတယ်ဆိုစာကြည့်ရတာနဲ့တူပါတယ်ဟိုသံဆိုတော့ဘုရားအလုပ်လုပ်ခုတာမဟုတ်တာတကူတကညီအင်မနာအထူးဆန်းကြီးလို့အောင်းနေတာတိတ်အထူးဆန်းကြီးမဟုတ်ဘူး စာကြည့်ရတဲ့ပုဂ္ဂိုလ်ကပထမစာရအောင်လို့ကြည့်ရတယ်မှတ်ရတယ်နှလုံးသွင်းရတယ်အဲအခရာလေးတွေအလုံးလေးတွေမှတ်ရတယ်အဲပြန်ပြီးတော့ရွတ်ချင်တဲ့အခါလဲဒါလေးတွေပေါ်လာမှာနှလုံးသွင်းရတယ်ကြည့်ဆက်ရတယ်လို့နောက်ကြည်သွားတဲ့အခါကျတော့ဘယ်ကြည့်ဆက်ရလိမ့်မှာတော့သူ့ဟာသူ့နှုတ်ကသွားနေတော့အခုရပြီးတော့နေတဲ့ဩကာသဘုရားရှိခိုးတော်ညာနှုတ်တဲ့နေတာတကယ် အဲဘယ်ကဘယ်ရောက်နေမှမသိဘူးသူကသူဆိုသွားလို့ရှိရင်တယောက်တည်းဆိုနေတယ်ဒါကလည်းဘယ်ရောက်နေမှမသိဘူးသူကနှုတ်တဲ့ဒီတိပိတော့ဘဂဝါရဟသမ္မာသမ္ဗုဒ္ဓဒီဥစ္စာတွေလည်းနှုတ်တဲ့နေတာပဲဘာမှကြောင်ကြောင်မစဲရဘူးသူကသူသွားတာပဲစတဲ့ပေးလိုက်ရင်သွားတော့တာပဲသုံးတယ်အောင်အဲဒီလိုဝိတက်နဲ့အာယုံပေါ်အောင်မကြံစီရပဲပေါ်လာတဲ့အာယုံလေးမပြောက်အောင်ထင်ပေါ်နေအောင်လို့မသုံးသမစင်ညာပဲနဲ့နှလုံးသွင်းလိုက်တာနဲ့တခါလဲပီတိနဲ့ဒုက္ခနဲ့ဧကဂရနဲ့ ဘယင်္ဂါ၃ပါးတဲ့နဲ့ဖြစ်နေအောင်ဘယင်္ဂါ၃ပါးတဲ့ဖြစ်လို့ရှိရင်ဒုတိယဇံရောက်တာပဲဒုတိယပဲဝိတဝိဇာကပြုတ်သွားတယ်ဆိုရင်တော့ခုနကြက်ထားတဲ့စာဟာကြည်တဲ့အခါကာလကြတော့ပရမကတော့ကြောင်းကြမဆက်ရပဲနဲ့သူရနေတဲ့သဘောမျိုးပါပဲဇာလေးမှာဒီတိတုကရေးတဲ့ဇာင်္ဂါ၃ပါးတဲ့ဖြစ်အဲဒီဝင်နေထွက်တယ်ဝင်နေထွက်တယ်မှနေရင်ဒီနေ့ပြောခဲ့တဲ့အာရုံနမိတ်တွေရှင်နေပရိပါဏမိအာရုံနမိတ်တွေရှင်နေအယောင်လင်းတဲ့ဟာလည်းရှိတယ်အယောင်လင်းမပါတာလည်းရှိတယ် အဲဒီအာရုံနမိတ်တွေနှလုံးသွင်းပြီးတော့နေရင်လည်းအဲဇံဖြစ်တာပဲဇံဖြစ်တော့လည်းဒီနှလုံးသွင်းနေတဲ့စိတ်ပါပဲသူစဉ်းစားမဟုတ်ပါဘူးအဲဒီအာယုံကိုကြံစည်ရတာပါတယ်စဉ်းစားရတာပါတယ်ဒီအာယုံမှာနှစ်သိမ့်အာရပြီးဝမ်းမြောက်နေတာပါတယ်အဲဒီအာယုံအာယုံပြုပြီးစိတ်ထဲထမ်းသာပြီးအေးချမ်းပြီးတော့နေတာပါတယ်စိတ်ဆူးစိတ်တည်ကြည်နေတာပါတယ်ဒါပါပဲအဲစိတ်စိတ်ခွဲခြင်းအင်္ဂါ၅ပါးရှိတယ်တပေါင်းနဲ့ဆိုရင်တော့အဲဒီအာနာပါနနမိတ်အာယုံမှာစိတ်ကလေး သက်ဝင်ပြီးတော့တီးနေတဲ့သဘောပါပဲအဲဒီတီးနေတဲ့သဘောနဲ့စိတ်စိတ်ကိုခုနကပြောတဲ့ဝိတ္တဝိစာရတို့ပြီးပြီးဒုက္ခဧကကရ၅မျိုးလုံးပါတယ်အဲဒီ၅မျိုးတွေကဝိတ္တဝိစာရမပါဘဲနဲ့မိတိဒုက္ခဧကကရဆိုင်ငါသုံးပါးတဲ့တီးမြောင်လို့အာထုတ်တယ်ဟောသာကသာကလေးလာတော့အဲဒီတိုင်းဖြစ်တာပေါ့အဲဒါပိတိဒုက္ခဧကကရဟူသောဆိုင်ငါသုံးပါးအပေါင်းကိုဒုတိယဇာဟုခေါ်သည်ဟိုအဘိဓမ္မာမှာတော့ ဝိတက်တစ်ခုနှုတ်ပြီးတော့ဒုတိယဇာဝိသရာပိတိဒုက္ခဧကရဇိုင်းငါ၄ပါးဒီလိုပြတာရှိပါတယ်သုတ္တံမှာတော့အဲ့ဒီလိုမဟုတ်ဘူးသုတ္တံကတော့ဇာန်က၄ပါးပဲခွဲတာ၅ပါးမရှိဘူးအပြီးမှာမှာတော့၄ပါးလည်းရှိ၅ပါးလည်းရှိတယ်အခုတော့သုတ္တတရားဟောနေတော့သုတ္တအတိုင်းပြောရမယ်ပိတိဒုက္ခဧကဂတဟူသောဇာယင်ကသုံးပါးအပေါင်းကိုဒုတိယဇာဟုခေါ်သည် ဆိုရတယ်ပိဋိဒုက္ခဧကဂတဟူသောဘိုင်္ဂါသုံးပါးအပေါင်းကိုဒုတိယဇံဟုခေါ်သည်ပိဋိဒုက္ခဧကဂတာအဲပိဋိဒုက္ခဧကဂတာဟူသောဘိုင်္ဂါသုံးပါးအပေါင်းကိုဒုတိယဇံဟုခေါ်သည်ပိဋိ သာဣဒဂတဟုသောနိုင်ငံသုံးပါးအပေါင်းကိုဒုတိယဇံဟုခေါ်သည်ဣဒဂတဟုသောနိုင်ငံသုံးပါးအပေါင်းကိုဒုတိယဇံ ဣရကတာဆိုတဲ့ဆိုင်ကသုံးပါးအပေါင်းဣရကတာဆိုင်ကသုံးပါးအပေါင်းကိုဒုတိယသာဟုတ်ကဒုတိယအဆင့်ပေါ်တယ်တစ်ဆင့်တက်လာမကြံစီရပဲနဲ့မသုံးသရပဲနဲ့ကိုတိတ်ကလေးအာယုံနဲ့ဝင်ပြီးတော့တီးနေပြီဆိုတာဒုတိယဆင့်ရောက်အဲ့ဒီထဲမှာအဲ့ဒီထဲမှာလည်းပဲပီတိဆိုတဲ့သဘောက သူကနုတဲ့သဘောရှိတာပေါ့ပီတိဆိုတာဝမ်းမြောက်တဲ့သဘောကလေးတွေများခန္ဓာစားကြရတယ်နည်းနည်းရမုံလေးပါလေးရလဲဝမ်းမြောက်တာပဲဝမ်းသာတာလူကြီးဆိုရင်တော့ဝမ်းမြောက်သေးဘူးပိုက်ဆံလည်းပဲကြီးကဆိုရင်ပိုက်ဆံတစ်ပဲလောက်ရတယ်ဆိုရင်လည်းဝမ်းသာတာပဲကလေးတော့ဝမ်းမြောက်ဝမ်းသာဖြစ်လူကြီးတော့ဒီလောက်ကလေးရရင်လည်းဘာမှသိပြီးတော့မတုံ့နှုတ်ဘူးအဲဒါဝမ်းမြောက်တယ်ဆိုတဲ့သဘောကနှုတ်တဲ့သဘောရှိတယ် မရင်ကျက်သေးတဲ့သဘောရှိတယ်မတည်ငြိမ်တဲ့သဘောရှိတယ်ဝမ်းမြောက်တယ်ဆိုစိတ်သဘောထားကြီးတဲ့ပုံကိုယ်တွေတောင်းတောင်းနဲ့ကြဲကြွမှုဝမ်းမြောက်မှုမဖြစ်တယ်ဘူးဝမ်းသာစရာပေါ်ဝင်မလဲစိတ်မထူဘူးအဲစိတ်ကြစရာပေါ်လဲသူကစိတ်ပြီးတော့စိတ်မညစ်တာကိုစိတ်သဘောထားကြီးတဲ့ပုံကိုယ်တွေစိတ်သဘောထားနှူးတဲ့ပုံကိုယ်တွေကတော့အတုမခံဘူးဝမ်းမြောက်စရာနဲ့တွေ့လဲပြုံးလဲဆိုဝမ်းသာတာပဲတခါလဲသိလို့သိလို့မရဘူးဝမ်းသာစိတ်ကြစရာစိတ်ညစ်စရာနဲ့တွေ့ကြတယ်ပဲသူကစိတ်ညစ်လွယ်တာပဲ ိန်းလို့သိန်းလို့မရဘူးအဲ့ဒါသိသဘောနုတဲ့သဘောရှိဒါကြောင့်ဇံရတဲ့ပုဂ္ဂိုလ်ကသူ့ဇာစဉ်းစားတဲ့အခါကျတော့ပထမကတော့ပီတိဒုက္ခဧကကတာဒီသုံးပါးကောင်းတယ်လို့သင်ပြီးတော့အထုတ်လာတာပဲဒါပေမဲ့တော့ကြတော့အပြစ်ကမြင်လာတာကိုလောကမှာလူတွေအိမ်အောင်မှုပြုတာလို့အစတုန်းကတော့သဘောကျလို့အိမ်အောင်မှုပြုတာနောက်ကျတော့တူတူအပြစ်မြင်လာတယ်ရှိတာပေါ့လို့လားအဲလိုပဲကြရတဲ့ဇာန်လေးအစတုန်းကတော့လေးမြတ်တယ် နောက်စဉ်းစားတဲ့အခါကျဒီပီတိလေးကမကောင်းသေးဘူးပီတိဆိုတာပဂရိနေရာချင်းတော့စဉ်းစားရင်သူအကောင်းတဲ့ဥစ္စာပဲပီတိဆိုတာခါတယ်နိဗ္ဗာန်အာရမနကောင်းတယ်ဘောမြဝါနာဖြစ်မနကောင်းတယ်ဒါပေမဲ့လို့အဲ့ဒီဇာရတဲ့ယောဂီပုဂ္ဂိုလ်အနေနဲ့စဉ်းစားကြည့်တော့ဒီပီတိဟာမကောင်းဘူးစိတ်သဘောနှူးတဲ့သဘောဖြစ်တယ်ကျမ်းမ်းတယ်ဒီပီတိမပါဘဲနဲ့ချမ်းသာယုံလေးနဲ့စိတ်ချမ်းသာပြီးတော့ စိတ်ကျွလန်းချမ်းသာပြီးတော့ဒီဒီရနေတဲ့သဘောလေးနှစ်ခုတည်းဆိုရင် ကောင်းပါပဲအဲ့ဒီနှစ်ခုတည်းဖြစ်အောင်လို့အားထုတ်ကြတယ်ဆက်ပြီးတော့အဲ့ဒီဝင်မဲ့ထွက်တဲ့တွေထပ်ပြီးတော့လုံးသွင်းလိုက်နှလုံးသွင်းလိုက်နှလုံးသွင်းလိုက်ကြတော့အစတော့ဒီလိုပဲဆိုင်က၃ပါး၃ပါးဖြစ်နေဥမှာပါပဲနောက်တော့ဆိုင်က၃ပါးမဟုတ်ပဲနဲ့ဆိုင်က၂ပါးပါတော့နိဗ္ဗာန်အာရမဝမ်းမြောက်မှုမပါဘူးဒုက္ခနဲ့ဧကဂရငကူရဲရှိတော့စိတ်ချမ်းသာမှုစိတ်ကျွမ်းသာမှုဒုက္ခလေးနဲ့ စိတ်တည်ကြည်မှုဧကဂရနဲ့ဒီနှစ်ခုရှိတော့အဲဒီဥစ္စာတတိယအကျင့်မြောက်ရတော့တတိယအကျင့်တတိယဇာနဲ့ဒီလိုဇာကတော့อืมယောဂီပုဂ္ဂိုလ်တွေမှာလည်းပဲဇာရယ်လို့ပြောရင်တော့ဘေးကပုဂ္ဂိုလ်တွေကလက်ခံမှာမဟုတ်လို့ဇာလို့မပြောရတာဇာနဲ့တော့တူတယ်ယောဂီပုဂ္ဂိုလ်တွေဘယ်မှာတရားအားထုတ်လို့ရှိရင်အင်္ဂါ၅ပါးလုံးအစုံနေမယ်မှတ်စရာအယုံတွေပေါ်အောင်လို့လည်းကြောင်းကြဆက်ရတယ်ပေါ်ပြီးသားအယုံလေးတွေသုံးသပ်ဆင်ခြင်ရတယ်ပျောက်သွားမယ်လို့อืม နောက်ပြီးတော့နေတဲ့ဝါညောမှုတွေလည်းပဲသူဖြစ်တာပဲဝါညောဝါသမှုတွေလည်းဖြစ်တဲ့သူစိတ်ချမ်းသာမှုလည်းရှိတာပဲစိတ်မရမရအောင်လေးမှာစိတ်တည်ရမှုလည်းရှိတာဧကရာတွေဇိုင်ငံ၅ပါးလုံးအစုံလင်းမဲ့ပထမအစာပိုင်းကသမတနာညာလောက်တိုင်အောင်လို့ပါဒီအစုံလင်းမဲ့သူက၅ပါးလုံးရှိတာအဲမတိုင်းမတိုင်းအာယုံလေးအစအလဲအဆုံးစပေါ်လာတယ်တွေ့ပြီး တော်တော်ကြာအောင်ဒီနေတော်ကြာဆုံးတာပဲလောဟာမသင်ကြတော့ဆိုရင်အဲ့ဒီဝေဒနာလေးတွေမှရမှာသင်ကြပါတယ်ညောင်းတယ်ညောင်းတယ်ပူတယ်ပူတယ်စသည်ဖြင့်မှရင်ပထမတော့ကတော့ညောင်းတာအစပဲချင်းကပြင်မှမသိဘူးအလယ်ပိုင်းလောက်မှမိတာနောက်တော့လည်းပဲဒီမှရင်မှရင်နဲ့ဒီပြအာယုံတစ်ခုပေါ်လာလို့လိုက်မှသာဒီဟာတယောက်ကြရဲ့ဘယ်ချင်းကြောင်မှမသိဘူးအစအဆုံးကိုမသိရဘူးအလယ်ပိုင်းလောက်သိတယ်အစတော့ဟဲ့လားနာမရူပပရိစ္ဆေရတဲ့ပြည့်စရာပရိက္ခတော်မှာ အစနဲ့အဆုံးမတွေ့သေးဘူး ဒါကြောင့်မို့အနိစ္စလက္ခဏာမထင်သေးဘူးအဲဒီမှာအဲဒီကပြစ္စယပရိက္ခကလွန်လာတဲ့ခါကျတော့အစလည်းအဆုံးအကုန်လုံးသိတာကညောင်းတယ်ဆိုရင်ညောင်းစာလေးဖောင်းတယ်ပင်နေမှတ်နေရင်ဟိုတနည်းအားကညောင်းလာတာလေးပေါ်လာညောင်းတယ်ညောင်းတယ်ကူးလာတာလေးပေါ်လာကူးတယ်ကူးတယ်နားလာတာလေးပေါ်လာရင်နားတယ်နားတယ်မှတ်အစလေးကစပြီးတော့ပေါ်လာမှတ်နေမှတ်နေနဲ့သေးသေးပြီးတော့မေ့မေ့ပြီးတော့တော့ကြတော့ပျောက်သွားပျောက်သွားသေးတယ်အောင်လည်းသိတယ် ရောက်သွားတော့ဘာမှအထူးမှပြန်ပြီးတော့ဘောင်းနေပင်တွေမှပြန်မှရအဲဒီဝေဒနာတွေအစလည်းဆုံးအကုန်လုံးသိတယ်အာဝဏမိတ်တွေထင်တာရှိတယ်အာဝဏမိတ်တွေလည်းမြင်တတ်တယ်ဒီဒီဘိုင်းကသမထနာညာဘိုင်းကဘုရားမြင်တာရှိတယ်ဘုရားလည်းကိုယ်မြင်မှုတဲ့အတိုင်းမြင်တတ်တာပါပဲဘုရားမြင်မှုတဲ့အတိုင်းနဲ့သင်္တို့တော်ကြီးတွေပုံစံကြီးမြင်ခွေရည်ဖြစ်ဖြစ်မာတရတမှုတဲ့ပုံစံပဲဖြစ်ဖြစ်အဲလက်စွာဘုရားကြွလာနေတယ်လို့ရောက်နေတယ်လို့မြင်တတ်တယ်ညာတန်ဃာတော်တွေမြင်တတ်တယ် ကိုမိတ်ဆွေတင်္ဃာတွေလည်းအနန္တရောက်နေတယ်လို့မြင်ရပါတယ်ဒီပြင်လည်းအစုံပေါ်တွေမျိုးမျိုးတွေပါပဲအောင်းတာလည်းသိုးတာလည်းဒီလိုလည်းမတော်တဲ့အာယုံတွေလည်းမြင်တာပါပဲသို့စားဥယျင်တို့ရေကန်တို့နာသနာသမီးဘုံမိမာနေဒီလိုဟာတွေလည်းမြင်ရပါတယ်အဲဒီလိုမြင်တဲ့ဥစ္စာတွေကိုမှားလိုက်ရင်လည်းပဲမှားရင်မှားရင်နဲ့မြင်နေမြင်နေစိတ်စိတ်နဲ့မြင်တာကိုမျက်စိနဲ့မြင်တာတော့မဟုတ်ပါဘူးစိတ်နဲ့မြင်တာမြင်နေမြင်နေမှားလိုက်လို့ရှိရင်တကြည်ကြည်ခါတဲ့မေးမေးမိမ့်မိမ့်သေးသေးပြီးတော့ပျောက်သွားခြင်းဝေးဝေးပြီးတော့ပျောက်သွားခြင်း အဲပေါ်လာသားကနေသုံးမိတယ်အောင်လို့ဟာသင်ကြားတယ်စတယ်ဆိုအကုန်လုံးသင်ကြားအဲသမထနာညာပိုင်းစတယ်ဆိုအကုန်လုံးသင်ကြားအဲဒီအနေတုန်းကဆိုတော့ချင်းအဲဒီမှာအာယုံပေါ်အောင်လို့ကြံစည်ရတဲ့သဘောရှိတယ်ဖောင်းတာပင်တာစသည်ဖြင့်အာယုံနဲ့မှတ်မိအောင်လို့ကြောင်းကြစိုက်ပေးရတယ်မှတ်မိတဲ့အာယုံနဲ့သုံးသပ်ဆင်ခြင်တဲ့သဘောလေးရှိတာပဲသုံးသပ်ဆင်ခြင်တယ်ဆိုတော့လက်နဲ့ စုံနေကြည့်တယ်လို့ပါပဲဒီအာယုန်လေးရဲ့သဘောကိုသုံးသက်ဆင်တဲ့သဘောလေးသင်ပါတယ်။အဲဒီမှာနှစ်သိမ့်အာယုန်ဝမ်းမြောက်မှုလေးတွေပဲဟိုပါဖြစ်တဲ့အခါဖြစ်တတ်ပါတယ်ခါခါသိဖြစ်တာတော့မဟုတ်ဘူး။စိတ်ချမ်းသာမှုလည်းရှိတယ်စိတ်တည်ကြည်မှုလည်းရှိတယ်ငါငါးပါးလုံးရှိတယ်။ပရမဇန်သဘောရှိတာပေါ့။ဥရိယဗယညာအနုပိုင်းစီရောက်တယ်။ဥရိယဗယညာအနုပိုင်းစီအဲဒီအပိုင်းစီရောက်တော့ အာယုန်တွေပေါ်အောင်ကြောင်းကြောင်းမစရအောင်အာယုန်တွေသူ့လိုလိုပေါ်နေပေါ်တာလေးတွေလိုက်ရှုနေရှင်ရှင်ရှင်နဲ့နှစ်သိမ့်အာယုန်ဝမ်းကြောင်းမှုတွေကဖြစ်တယ်ကိုယ်ထဲမှာဖြိုးဖြင်းဖြင်းနဲ့သင်းသေးတင်းချင်းနဲ့ပီတိဉာဏ်ဖြစ်နေတဲ့တကားလဲကိုကြီးများကြွနေသလိုပေါ့တဲ့နေသလိုဓမ္မနိသာထိုင်တာကောင်းပြီးတော့နေတာတွေရှိပါတယ်ကွာပီတိတွေဖြစ်နေပီတိဖြစ်တော့ဒုက္ခအဲဒီမှာစိတ်ချမ်းသာကိုယ်ချမ်းသာတွေလည်းအဓိကမှာအမှန်ကောင်းပါလေဘယ်လိုကောင်းမှန်းပြန်ကောင်းချမ်းသာမှာရအာယုန်လေးမှာလည်းစိတ်ကလေးကဒီနေငါသုံးခုရှိတယ် အာယုံပေါ်ကြညမဆိုင်ရဘူးသုံးသမှုမရှိဘူးတခါလဲမှားရင်မှားရင်မှားရင်မှားရင်နဲ့တခါလဲဖြစ်ပြတဲ့သဘောလေးတွေမှားရင်မှားရင်နဲ့သွားနေတယ်ပေါ်လာလိုက်မှားလိုက်ပေါ်လာလိုက်မှားလိုက်ပေါ်လာလိုက်မှားလိုက်သွားတယ်အဲဒီမှာပီတိဒုက္ခဧကဂရာဆိုတဲ့အင်္ဂါ၃ပါးပဲသင်ကြားတယ်ဝိတ္တဝိสารမသင်ကြားဘူးရှိတော့ရှိမှာပေါ့လေအပြီးမှာသဘောသင်တယ်ရှိတယ်လို့ပြောမှာပါဒါပေမဲ့သူကမသင်ကြားဘူးဒုတိယကသဘောရှိတယ်အဲဒီကနေပြီးတော့ အယောင်လင်းပိဋိပါဒရိစသည်တွေဂိမဆိုင်ပဲနဲ့ရှုမှတ်ပြီးတော့နေတော့ပိဋိတွေပါပိဋိတွေပျောက်သွားတယ်။လောကီပုဂ္ဂိုလ်ကတော့အဲ့ဒီနေရာသိတဲ့ပေါ်ကြတယ်။ဒါမှတ်တော့ပျောက်သွားတယ်။ဘာများမှုတွေပိဋိတွေတျောက်အယောင်လင်းတွေပျောက်ပါတယ်ကြံတော့တော့ဆိုတော့ကိုချမ်းသာစိတ်ချမ်းသာတွေတော့ကြားနေတယ်စိတ်ချမ်းသာတာနဲ့အမှတ်ကောင်းတာတွေကြားနေတယ်မှာဒုက္ခနဲ့ဧကဂရပေါ်တယ်ဒုက္ခကမတိုင်းမတိုင်းရှင်ရှင်လန်းလန်းချမ်းသာတာရှိခုနပိဋိနဲ့ဝမ်းမြောက်မှုနဲ့မြေဝမ်းမြောက်မှုဝမ်းမြောက်မှုတုန်းကတော့ သူကဤသိအင်ကြီးမရဘူးဒီနေ့နှလုံးထဲမှာဒိုးဒိုးဒေးဒေးနဲ့တခါတည်းသူကမငြိမ့်သက်ဘူးလို့လားအခုတော့ညင်ညင်သက်သက်ချမ်းသာနေတယ်ခါကောင်းဘယ်လိုကောင်းမှမသိကောင်းပြီချမ်းသာနေအဲဒီချမ်းသာလေးရှိနောက်ပြီးတော့စိတ်တည်ငြိမ်မှုသမာဓိလေးရှိတယ်ဒီဒီနှစ်ခုတည်းသူကရှင်းဒါတတ္တိယဇာသဘောရှိပါတယ်အခုပြောမယ်တတ္တိယဇာအဲဒါဝိရိယဗျာညာအရင်ပိုင်းမှာတွေ့တယ်ဒီညာဒါကြရင်သင်္ဃာရုပ္ပဒါပိုင်းမှာလည်းပဲတွေ့ရတယ် ဝိရယဉာဏ်အရင်ပိုင်းမှာတော့များသောအားဖြင့်ဒီမှာတွေ့ဒုက္ခနေခဲ့ကြတာနှစ်ခုပဲရှိဝိတက်အာယုံဖြစ်အောင်မကြံစီရဘူးအာယုံရအောင်မကြံစီရဝိစာရမသုံးတာမစင်ရင်ရဘူးနိသိဝမ်းမြမှုစိတ်ကြကြွမှုတွေမရှိဘူးသူကငြိမ်သက်သိမ်မွေ့အဲဒုက္ခနေခဲ့ကြတာလေနှစ်ခုတည်းဖြစ်အဲဒါဝိပဿနာကနေပြီးတော့တွေ့နေတဲ့သဘောပါပဲအဲဒီကဒုက္ခနဲ့ဧကဂတယင်္ဂါနှစ်ပါးအပေါင်းကို ဓာတိဇံခေါ်သေးတယ်အခုတော့ဒီမှာတော့ဇံနဲ့ဒီမှာတော့အာနာပါနမှာတော့ဇံနဲ့ဝိတဝိသရာပိတိဆိုတဲ့အင်္ဂါ၃ပါးမရှိဘဲနဲ့ဒုက္ခနဲ့ဧကဂရာကြီးတဲ့ဖြစ်လာအဲဒီဝိပဿနာရှိတဲ့ပုဂ္ဂိုလ်ဥရိယပညာအရင်ပိုင်းရောက်နေတဲ့သဘောမျိုးပါပဲအဲဒီမှာတူပါတယ်အဲဝိပဿနာဥရိယပညာအရင်ပိုင်းရောက်ခုတဲ့ပုဂ္ဂိုလ်ဆိုရင်ဒါမျိုးပဲဆိုတော့မှတ်စာပြီးသိနိုင်ပါတယ်အဲဒါဆိုရမယ်ဒုက္ခဧကဂတာဟူသောဒုက္ခဧကဂတာဟူသောသံဃာနှစ်ပါးပေါင်းကိုသံဃာနှစ်ပါး တတိယဇံဟုခေါ်သည်ဒုက္ခဧကဂတာဟုသောနိုင်ငံနှစ်ပါးပေါင်းကိုတတိယဇံဟုခေါ်သည်ဒုက္ခဧကဂတာဟုသောနိုင်ငံနှစ်ပါးပေါင်းကိုတတိယဇံဟုခေါ်သည် သုံးစင်းမြောက်တက်လာဝင်နေထွက်တဲ့ကိုမှားရင်မှားရင်နဲ့ပထမဝိတဝိသရတိသူဧကဂရ၅ပါးလုံးအဲဒီခြူတိုင်းခြူတိုင်း၅ပါးလုံးဖြင့်နောက်ဝိတဝိသရမှာပါဥပိတိဒုက္ခဧကဂရ၃ပါးဒုတိယကံဖြင့်နောက်ပိတိမပါတော့နေသိအာရမှုစိတ်ကြကြမှုတွေမပါဘူးဒုက္ခနေကြတာသိချမ်းသာမှုသိချမ်းသာမှုစိတ်ကျွမ်းလာမှုတွေနဲ့စိတ်တည်ငြိမ်မှုလေးတခုတည်းဒါပဲသင်ကြားရတယ်ဒီဇံသိကတာတတ္တိဇံသိ အဲဒီမှာလည်းပဲယောဂီကမိမိရထားတဲ့ဇာပြဆင်းနေတဲ့ဒုက္ခလေးပြင်းမြင်လာတယ်တဲ့ဒုက္ခချမ်းသာတယ်ဆိုတာလေးရတယ်သူလည်းပဲကျမ်းမ်းတယ်လို့ရှိတယ်ဥပေက္ခလုံးမသိငွေဘူးလေးလူရှုပြီးတော့နေနေတာကောင်းတယ်အာယုံတော့မလိုက်ဘဲနဲ့ညီမျှလေးလူရှုနေတယ်ကောင်းတယ်ဒါကြောင့်အဲဒီဒုက္ခလေးကြောက်အောင်ထပ်ပြီးတော့လေ့ကျင့်နေတာကိုဥပေက္ခလေးကကတာဒီနေအောင်လေ့ကျင့်လေ့ကျင့်မှများတော့ ဒုက္ခမပါဘူးစိတ်ရှင်လန်းမှုစိတ်ချမ်းသာမှုလည်းမပါတော့ဥပိ္ပခဥပိ္ပခကလည်းပဲချမ်းသာတာပါပဲဒါပေမဲ့လည်းသူကဟိုဒုက္ခချမ်းသာတာမျိုးတော့မဟုတ်ဘူးသူကတိမ်မွေ့ပြီးတော့ပေါ်ပါပါနဲ့အာယုံတော့မလိုက်ဘဲနဲ့သူဒီညရှုပြီးတော့နေတဲ့သဘောလေးသိလူရှုနေတဲ့သဘောဥပိ္ပခနဲ့အဲကြတာဇာယင်ကနှစ်ပါးဖြစ်အဲ့ဒါကသရုဒ္ဓဇာန်တဲ့ဒီကနေ့မှဆိုရင်တော့ဇာ၅ပါးခွဲတဲ့နေရာမှာဆိုရင်သူဒီသမာဇာန်ပါပဲ အဲသရုဒ္ဓဇာအဲ့ဒါလည်းပဲဝိပဿနာဘက်ကအခုရှုနေတဲ့ယောဂီတွေမှာလည်းပဲဘင်္ဂညာစီကြလို့ရှိရင်ဥရိယပဲညာစီမှာလည်းပဲနောက်ပိုင်းကနောက်ပိုင်းကအဲဒုက္ခတွေပြောက်ပြီးဥပိ္ပခာနဲ့ပြီးနေတာလည်းရှိပါတယ်ဘင်္ဂညာစီမှာအဲ့ဒီမှာပို့ပြီးတော့ထင်ရှားအဲ့ဒီတဲ့သင်္ခါရုပ္ပိ္ပခာညာကျမှာဘိုးထင်ရှားသင်္ခါရုပ္ပိ္ပခာညာကျလို့ရှိရင်ပြုရတဲ့အာယုံလေးတွေနဲ့စပ်ပြီးတော့ဝမ်းမြောက်ဝမ်းသာလည်းမပြေဘူးစိတ်ပြတ်တာလည်းမပြေဘူး သိယုံသိယုံလေးညီသက်သက်ကလေးလိုက်နေညီညှချုပ်ပြီးတော့လိုက်နေသမဏကောင်းပါလေအဲ့ဒါဥပိ္ပခာနဲ့ကဲကြတာနှစ်ပါးတည်းပဲသင်ကြားနေတော့ဒါသရုထဇာနဲ့သမဇာသဘောပါပဲအဲဆိုရတယ်ဥပိ္ပခာဧကဂတာဟုသောနိုင်ငံနှစ်ပါးပေါင်းကိုသရုထဇံဟုခေါ်သည်ဥပိ္ပခာဧကဂတာဟုသော သံဃာနှစ်ပါးအပေါင်းကိုသတုဋ္ဌဇံဟုခေါ်သည်ဥပေက္ခဧကဂတဟုသောသံဃာနှစ်ပါးအပေါင်းကိုသတုဋ္ဌဇံဟုခေါ်သည် စတုကနီးခြင်းအားထုတ်ရင်အဲဒီဇာယင်ကဇာယင်ကအဲဇန်၄ပါးလုံးကိုပြောခဲ့တဲ့အင်္ဂါ၅ပါးရှိတဲ့ပထမဇန်အင်္ဂါ၃ပါးရှိတဲ့ဒုတိယဇန်အင်္ဂါနဒုက္ခရခဲ့တဲ့အင်္ဂါ၅ပါးရှိတဲ့တတိယဇန်ဥပိ္ပခရခဲ့တဲ့အင်္ဂါ၅ပါးရှိတဲ့သရုဒ္ဓဇန်ဆိုဇန်၄ပါးလုံးကိုရတယ်အဲဇန်၄ပါးလုံးရအောင်ရှုတဲ့နေရင်ပြီးတာပဲအဲဇန်၄ပါးရပြီးတဲ့အခါတော့ဝိပဿနာရှိခြင်းလို့ရှိရင်ဇန်ဝင်စားပြီးတော့ဇန်ငါထပြီးတော့အဲဒီဇန်ရှုုံပါပဲ ဒါသာရှုရမှာဒါရှုတာလည်းရှိသေးတယ်သတ္တဝင်တဲ့အာယုန်နမိတ်ကိုရှုတာလည်းရှိတယ်နှမျိုးလုံးရှုနေတာရှုပေါ်လေဒါတော့ပေါ်ရရှုရမှာပါဘူးမြင်နေကြတယ်မှတဲ့အခါမြင်မှုလည်းရှုရတာပဲမြင်ရတဲ့အာယုန်လည်းရှုနိုင်တာပဲမြင်မှုဤတရားသေးတဲ့အဲသက္ကုပ္ပဒါရဆိုတဲ့သက္ကုဒ္ဒဝါယရုပ်ကိုလည်းရှုနိုင်တာပါရှုရှုပါပဲသင်ကြားရရှုရတယ်အပြင်မှာလည်းဇံဝင်စားအာနာပါနဇံဝင်စားလိုက်တဲ့ပထမဇံဝင်စား ဝိတဝိဇာရတိသူကဧကကရဇိုင်ငါ၅ပါးနဲ့ကျပြီးတော့ပြည့်လာအဲဒီဇံဆုံးသွားတဲ့နဲ့ဒီဇံပဲရှိရမှာပဲအဲဒီဇံစိတ်ကိုရှိသုံးဟုတ်အဲဒီဇိုင်အာယုံဖြစ်တဲ့သတ္တဝင်တဲ့အာယုံကိုရှိအဲဒီလိုရှိရမှာတခါဇံဝင်စားလိုက်ရှုလိုက်ဇံဝင်စားလိုက်ရှုလိုက်ဒီလိုရှိရမှာအဲဒီလိုရှုသွားလို့ကျင်တာဝိပဿနာဖြစ်သွားတာလည်း အဲဒုတိယဇံဝင်စားပြီးရှုတာလည်းရှိတယ်တတိယဇံဝင်စားပြီးရှုတာလည်းရှိတယ်သရုပ်ဇံဝင်စားပြီးရှုတာလည်းရှိတယ်အခုနိုင်နေတဲ့ဇံဝင်စားပြီးဇံဇံကထတာနဲ့အဲဒီဇံစိတ်ပြပြီးတော့ရှုတာအခုမြင်ပြီးရင်မြင်တာရှုကြားပြီးရင်ကြားတာရှုသူတူပါပဲဇံရတဲ့ပုဂ္ဂိုလ်တော့ဇံစိတ်ရှုတာဇံမရတဲ့ပုဂ္ဂိုလ်တွေတော့ကိုယ်ရှိတာရှုရမှာပေါ့ကိုယ်မြင်တဲ့စိတ်ရှိတယ်မြင်တဲ့စိတ်ရှုရမှာကြားတဲ့စိတ်ရှိတယ်ရှုရမှာနားတဲ့စိတ်ရှိတယ်ရှုရမှာသာတိတဲ့စိတ်ရှိတယ်ရှုရမှာတွေ့တဲ့စိတ်ရှိတယ်ရှုရမှာ ဘေကုစဉ်းစားကြံစည်ရင်အဲ့ဒါလည်းဇာန်လိုပဲသူကလည်းဇာမဟုတ်တာသူကာမဝဇ္ဇသူကလည်းပဲစိတ်ကုစဉ်းစားကြံစည်တဲ့စိတ်ဖြစ်တာပဲအဲ့ဒီစိတ်ကိုကျွတ်ရမှာပဲအဲ့ဒါကျွတ်ရတယ်ဇာန်ရတဲ့ပုဂ္ဂိုလ်လည်းဇာန်ဝင်စားပြီးတော့ဇာန်ရှုတယ်ဆိုရင်ဇာန်ကြီးတဲ့မဟုတ်ပါဘူးပကိဏကသင်္ခါရလည်းကျွတ်ရတယ်တဲ့ပကိဏကသင်္ခါရဆိုတော့အခုရှုနေတဲ့ဟာပဲပါပဲမြင်နိုင်ကြတဲ့ပေါ်ရပေါ်ရအာယုန်တွေလိုက်ပြီးတော့ရှုတာပကိဏကကျွတ်ကျွတ်နေဇာန်ဇာန်မဟုတ်တဲ့အာယုန်တွေဇာန်မဟုတ်တဲ့ကျွတ်ကျွတ်နေ အာယုန်တွေကိုရှုတာသတိနကသင်္ခါရတရားတွေအဲဒါတွေကိုရှုရတယ်အခုမြင်နိုင်ကြတဲ့ရှုတာနဲ့အတူတူပါပဲအဲဒီပုံနည်းချင်းရှုလို့ရှိရင်ဝိပဿနာညာသင်နိုင်တဲ့ပြီးတော့အရိယာမညာပုံညာရောက်နိုင်တယ်အဲဒါကိုငရရာကသင်တာကကဏနာနီးနုဘာနာနီးဘုဒနာနီးသပနာနီးသံလက္ခဏာတဲ့ သင်တိုင်းလို့ရှိရတာအဲကန္နနာရေတွက်ပြီးတော့စပြီးတော့ယူရတယ်အဲဒါကြတာအခုဒီမရေတွက်ပဲယူတယ်ဖြစ်ပါတယ်အနုပါဒနာစပြီးယူတယ်ဖြစ်ပါတယ်အနုပါဒနာကုသနာကလည်းပဲဒုတိယကနေပြီးတော့သင်လိုက်ရတာအနုပါဒနာနဲ့ကုသနာနဲ့ကလည်းတွဲရပါပဲအဲဒါလိုက်တော့အင်္ဂါ၅ပါးရှိတဲ့ဇာအင်္ဂါ၄ပါးရှိတဲ့အင်္ဂါ၃ပါးရှိတဲ့ဇာအင်္ဂါ၂ပါးရှိတဲ့ဇာနေဖြစ်သွားရင်ဒါကအပ္ပနာကိုအပ္ပနာဆိုရောက်သွား အပ္ပနာရောက်တဲ့စရိပဲရှိလမ်းဆုံးကိုရောက်သွားတဲ့သဘောပဲဆုံးကိုရောက်တယ်အဲဇန်းကိုရောက်သွားတယ်အပ္ပနာအပ္ပနာပြီးတဲ့အခါမှာသံလက္ခဏာသံလက္ခဏာဆိုတာသံလက္ခဏာဆိုတာကဝိပဿနာပါပဲတဲ့သံလက္ခဏာဒီဝိပဿနာသံလက္ခဏာဆိုတာသရဏအားဖြင့်တော့ကောင်းစွာမှတ်တယ်လို့အဓိပ္ပာယ်ရှိပါတယ်ကောင်းစွာမှတ်ဆိုတာဟာဝိပဿနာပဲအခုမြင်နေကြတိုင်းနေ ပေါ်တိုင်းပေါ်တိုင်းနဲ့မှတ်တယ်ဆိုတာအဲဒီကဝဟာရပဲ။သံလက္ခဏာဒီဝိပဿနာ။သံလက္ခဏာဒီကောင်းစားမှခြင်းဝူစီကဝိပဿနာဝိပဿနာရှုခြင်းမင်းဒီဝိပဿနာရှုတယ်ဆိုတာနဲ့ဝိပဿနာဆိုတဲ့ပုံနဲ့ကတော့ရှုတယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်။ဝိအနေပါထည့်တယ်မျိုးမျိုးမျိုးမျိုးသောအချင်းရာနဲ့ရှုတယ်။အမျိုးမျိုးသောအချင်းရာနဲ့ဝိကမျိုးမျိုးသောအချင်းရာနဲ့ပဿနာရှုတယ်။သံလက္ခဏာလည်းကောင်းစွာ မှတ်သည်။သံကောင်းစွာချုပ်လိုက်လို့ရှိရင်မှတ်ပြီးပါပဲမှတ်ခြင်း။ ဝိပဿနာရှုခြင်းရှုခြင်းမှတ်ခြင်းဆိုတာအတူတူပဲအဲဒီသံလက္ခဏာဆိုတဲ့ဝိပဿနာရာအချင်းခုနဇံဝင်စားလိုက်အဲဇံစိတ်ရှုသုံးဖို့ဇံအာယုန်နမိတ်ဖြစ်တဲ့ဝင်တဲ့ထွက်တဲ့ကိုရှုအဲဒီကရှုပြီးတော့ပကိနိကသင်္ခါရတွေရှုခြင်းလဲရှုဒါမှမဟုတ်ဇံပြန်ဝင်စားဇံရှုဇံအာယုန်နမိတ်ရှုဒီလိုကြီးတဲ့ရှုနေမှာတက္ကတက္ကရှုတော့ဝိပဿနာဉာဏ်ရှင်းတဲ့အခါမှာ သောတာပတိမေဖို့ညာဖြစ်မှာပဲသောတာပတိမေဖို့ညာနဲ့နိဗ္ဗာန်ကိုမြင်သည်အဲဒီကဆက်ရှိရင်တရားအိမေဖို့ရင်နိဗ္ဗာန်ကိုမြင်သည်အဲဒီကဆက်ရှိရင်နာအိမေဖို့ရင်နိဗ္ဗာန်ကိုမြင်သည်အဲဒီကဆက်ရှိလို့ရှိရင်အရာဓမေဖို့ရင်နိဗ္ဗာန်ကိုမြင်သည်အဲဒါတွေကတော့ဝိဝဒနာတို့ပါဠိသုတ်တိတို့ခေါ်တဲ့ဝိဝဒနာမဲ့ဖြစ်တာပါဠိသုတ်တိဆိုတော့ကိုဖြစ်သွားဒီသင်္ဇအတိပဒနာတိစ္ဆရခဏရတယ်မဲ့ဖို့ရောက်ပြီးကြားဆင်နေတာတွေအဲဒီအစဉ်တွေရှင်းနိုင်တယ်ဆိုပြီးတရားမှာပြထားပါတယ် ဟိုကသုံသွားပြီမှပထမသုတ္တကကသုံသွားပြီအဲဒီနေ့ကနည်းနည်းမသုံတာသေးလို့လည်းထပ်ပြီးတော့ပြည့်တယ်ဒုတိယသုတ္တကသွားရမယ်ဗိတိပတိသာဝေရီအပသိတာမိတိသိက္ခတိဗိတိပတိသာဝေရီပသိတာမိတိသိက္ခတိပိတိပတိသာဝေရီနိသိအာယမှုပိတိကိုသင်္ချာသိသည်ဖြစ်၍အပသိတာမိတိဝင်သက်ရှုအံ့ဟု သိခတိရှင်၏ဒီနာဝေဒီသစ္စာရမှုပိဋိကိုသင်ကြားသိသည်ဖြစ်၍ပါရိသာမိတိထွက်သက်ဆိုင်ရာဟုသိခတိရှင်၏နိသိအာရမှုပိတိကလေးထင်ရှားသိပြီးတော့အဲအသက်ရှူမယ်အသက်ရှူထုတ်မယ်ဒါပါပဲရှူတိုင်းတိုက်တိုင်း နှစ်သိမ့်အာရမှုပီတိလေးကိုသင်ကြားသိစေမယ်နှစ်သိမ့်အာရမှုပီတိလေးသင်ကြားပေါ်စေမယ်သင်ကြားသိစေမယ်အဲဒီလိုလုံးသွင်းပြီးတော့လည်းအထုတ်ရတယ်အဲ့ဒါကဘာလို့ဆိုခုနကပြောခဲ့တဲ့ဇာနေပါပဲပထမဇာပထမဇာဆိုဝိတဝိဇာရပီတိပါတာကိုဒုတိယဇာဆိုရင်လည်းပီတိဒုက္ခဧကဂရပီတိပါတာကိုအဲဒီတော့ပထမဇာဒုတိယဇာ ရှင်းအောင်အားထုတ်တာတဲ့ပထမဇန်ဒုတိယဇန်ရအောင်အားထုတ်တာပထမဇန်ဒုတိယဇန်ဝင်စားတယ်ရပြီးသားဇန်ဝင်စားလိုက်တယ်အဲဝင်သေးထွက်တဲ့နှလုံးသွင်းပြီးတော့ဝင်စားလိုက်ပထမဇန်ဖြစ်တယ်ဆိုရင်ပီတိပါတယ်ဒုတိယဇန်ဖြစ်တယ်ဆိုရင်ပီတိပါတယ်အဲဒီတော့အဲဒီပီတိကိုဇံဝင်စားသောအခြင်းဒီပီတိထင်ရှားသိတာပဲပီတိရှိတာတော့မဟုတ်ဘူး သမထကတော့ရှုတာမဟုတ်ဘူးကွာဇံဝင်စားလိုက်မိမိတဏ္ဍာပီတိဖြစ်တာဒီပင်နဲ့ပီတိကိုသိပြီးနေတယ်ဘာဖြစ်လို့တော့နော်ကိုယ်တဏ္ဍာဖြစ်သိရောဘောသူစကိုယ်တဏ္ဍာဝမ်းမြောက်မှုဖြစ်ရင်ဝမ်းမြောက်တာကိုယ့်အကိုကြံစင်းစားရင်သိရမှာပေါ့သင်ကြားသိတာပဲဒါပါပဲကိုယ်တဏ္ဍာဖြစ်ပေါ်သောအခြင်းသိတာပေါ့ကိုယ်တဏ္ဍာဖြစ်ပေါ်သောအခြင်းကိုထွေးသိတာကဆင်ញင်ပြီးသိတာမဟုတ်ပီတိပါတဲ့ဇာနှစ်ပါးပထမဇာဒုတိယဇာဝင်စားတဲ့အခါမိမိတဏ္ဍာပီတိတွေဖြစ်ပြီးတော့သွားတာတွေနေတယ် ဒါပီတိပရိသဝေဒီပီတိကိုသင်ကြားသိပြီးတော့ဝင်လဲယူထွက်တဲ့ကြိုက်တယ်ခေါ်တယ်တဲ့ဒီတိုင်းကြိုက်တိုင်းဟာအဲပီတိပါတဲ့ဇာနှစ်ပါးနဲ့ကြီးတယ်ဇာဝင်စားပြီးတော့နေလို့ရှိရင်ဘယ်သူတိုင်းဘယ်ဆက်တိုင်းဝင်တဲ့ဝင်တဲ့ယူသွင်းတိုင်းထွက်တဲ့ယူထုတ်တိုင်းအဲပီတိကဖြစ်နေတာပါနေမှာပီတိကြီးပီတိဇာနဲ့ဝင်စားနေသိသိအားရပြီးတော့အဲဒီလိုယူတာကိုပီတိသီတာဝေဒီပီတိသီတာဝေဒီပီတိကို င်ရှားသည့်ဖြေအသိတာမိဖြေကျူအဟုကျူသွင်းအဟုပါဒာမိတိစိုက်ထုတ်အဟုဒိဋ္ဌိချင်းသည်ဒါဝိရိပိတဝေသူကတနည်းပြီးသွားတယ်ဒုက္ခတိတဝေရီဒုက္ခတိတဝေရီသိရှင်လန်ချမ်းသာမှုဟူသောဒုက္ခကိုသင်ကြသည်ဒီအပတိတာမိဒီဝင်တဲ့ရှူအားဟုပဝေဇာမိဆွတဲ့ဆွတဲ့ဆရာဟုသိခဲ့တည်ခြင်းဒုက္ခကို တဏှာလေးသိပြီးတော့ယူမယ်ဆိုင်မယ်လုံးသွင်းလုံးသွင်းပြီးတော့ဇံဝင်လာဒီဒုက္ခပါတဲ့ဇံ၃ပါးရှိတယ်ပထမဇံဝိတဝိသရာပိတိဒုက္ခဧကကတာဆိုတော့ဒုက္ခပါဒုတိယဇံပိတိဒုက္ခဧကကတာဆိုတော့ဒုက္ခပါတတိယဇံဒုက္ခဧကကတာဆိုတော့လည်းသူကတတိယဇံမှာလည်းဒုက္ခပါသရုပ်ဇံကြတော့ဥပိ္ပခဧကကတာဒုက္ခမှာပါဘူးအဲဒီတော့ပထမဇံဒုတိယဇံတတိယဇံဒီဇံ၃ပါးဝင်စားလို့ရှိရင် အဲ့ဒါဒုက္ခကိုသိနေတာပဲအဲ့တော့အဲ့ဒီဒုက္ခပါတဲ့ဇံသုံးပါးဝင်စားပြီးတော့နေမယ်ဆိုပြီးနှလုံးသွင်းဇံဝင်စားနေတာပါပဲဒါဘာမှသူးဆန်းဆန်းမဟုတ်ပါဘူးအဲ့ဒီဇံနေဝင်စားပြီးတော့နေနေတာဒီလိုနဲ့ဒါပိဋိတိတဝေဒုက္ခပိဋိတဝေကိုခေါ်တယ်ဒါကဇံဘက်ကနေပြီးတော့ပိဋိဒုက္ခကိုသိဖို့နဲ့ဝိပဿနာဘက်ကနေပြီးတော့သိတာကတော့အဲ့ဒီဇံဝင်စားပိဋိဒုက္ခပါတဲ့ဇံနေဝင်စားပြီးတော့ အဲဒီဇာဝိပဿနာရှုတယ်ပထမဇာဝင်စားလိုက်ပထမဇာဝိပဿနာရှုလိုက်ဒုတိယဇာဝင်စားလိုက်ဒုတိယဇာဝိပဿနာရှုလိုက်ဟောပီတိပြီးတယ်ဒုက္ခလည်းပြီးတယ်တတိယဇာဝင်စားလိုက်တတိယဇာဝိပဿနာရှုလိုက်ဒီမှာတော့ဒုက္ခပဲရှိတယ်ပီတိမပါဘူးဒုက္ခပဲပြီးတယ်အဲဒီဇာနဲ့မှာပါတဲ့ပီတိဒုက္ခတွေခရဝရကုံသွားတယ်ပြက်သွားတယ်ပြီးတာဘူးစိတ်ကူးလေးဖြစ်လာတယ်စိတ်ကူးတယ်မှလည်းမရှိဘူးပျောက်သွားတယ်မဟုတ်လား မြတ်စွာဘုရားအာရုံပြုရင်ပီတိဖြစ်လာတယ်ဆိုပါတော့အဲနေသိအာရမစိတ်ထဲမှာပီတိဖြစ်လာအဲဒါပီတိလေးကျူလိုက်ရောက်တာမရှိဘူးတရားနာနေရင်လည်းကိုယ်သဘောကျတဲ့တရားလေးကြားရတဲ့ခါကလာတရားစကားလုံးလေးကြားတာရှိတယ်တရားဟောတဲ့တရားအတန်ဖြစ်ဖြစ်ဘုံမို့ကိုနားလဲတဲ့အဓိပ္ပာယ်လေးဖြစ်ဖြစ်ကိုယ်သာနာဖြစ်ဘူးတာလေးနဲ့တိုက်ဆိုင်သွားတာဖြစ်ဖြစ်အဲဒါလေးတွေတွေ့ရတဲ့အခါမှာနေသိအာရတဲ့ပီတိတွေရှိတော့ကိုယ်ထဲမှာချက်သိမှုကြီးတွေထပြီးသွားတာအဲဒါလေးရှုလိုက်မရှိဘူး အဲသိသိနဲ့အားရတယ်ဝမ်းမြောက်တယ်ဝမ်းမြောက်တဲ့စိတ်ကလေးမရှိဘူးသူကပြောက်ပေါ်ပါအဲ့လိုပါပဲဇံဝင်စားလိုက်ပထမဇံဒုတိယဇံတတိယဇံဒီဇံသုံးပါးဝင်စားအဲဒီဇံရှုလိုက်တဲ့အခါမှာပီတိကိုမှန်းပြီးရှုတဲ့အခါပီတိရဲ့အဖြစ်အပျက်ကလေးထင်သွားဒုက္ခကိုမှန်းရှုတဲ့အခါဒုက္ခရဲ့အဖြစ်အပျက်ကလေးထင်သွားအဲဒါပီတိပိတံဝေရီပီတိကိုရှုသည်ဖြစ်၍ပီတိထင်ရှားသည်ပီတိအဖြစ်အပျက်ကိုရှုပြီးတော့ပထမဇံဒုတိယဇံဝင်စားဝင်စားရတာပီတိရှုပြီးတော့ နေတယ်တဲ့အဲ့ဒါဗိတိတိတံဝေဒီပဲဒုက္ခတိတံဝေဒီပထမဇန်ဒုတိယတတိယဇန်၃ပါးမှာဒုက္ခပါတယ်အဲ့ဒီဇန်၃ပါးဝင်စားပြီးတော့အဲ့ဒီဇန်ကိုပြန်နှလုံးသွင်းလိုက်တယ်ရှုလိုက်တဲ့အခါမှာအဲစိတ်ချမ်းသာမှုစိတ်ကျွမ်းလန်းမှုလေးရဲ့အဖြစ်အပျက်ကလေးသင်ကြတယ်အဲ့ဒါဒုက္ခတိတံဝေဒီဒုက္ခကိုသိပြီးတော့နေတာအဲ့ဒီလိုနေတာပါတယ်သင်္ဆသတ္တမဒါကသင်္စမာနိသတ္တမနိဒုတိယသုဒ္ဓကမှာတော့ပထမဒုတိယပါပဲဒါပေမဲ့ပထမဒုတိယတွေထနေလို့ဆိုတော့ ဘုန်းကြီးအကုန်လုံးကဏ္ဍနေသင်ထားတယ်လို့ပီတိဒုက္ခတိညာငါပင်စသတ္တမပီတိကိုပီတိကိုထင်ရှားသိပြီးဇာဝင်စားတယ်ဒုက္ခထင်ရှားသိပြီးဇာဝင်စားတယ်ဒါတော့ပီတိဒုက္ခပါတဲ့ဇာဝင်စားတာပါပဲအဲပီတိသိပြီးတော့ဇာဝင်စားပီတိပါတဲ့ဇာဝင်စားရင်ပစ္စမနိဒုက္ခပါတဲ့ဇာဝင်စားရင်သတ္တမနိအဲပီတိဒုက္ခပါတဲ့ဇာဝင်စားပြီးဝိပဿနာရှုလို့ရှိရင်အဲဒါပစ္စမသတ္တမနိဆိုလေဝိပဿနာကပစ္စမသတ္တမနိဒါပါပဲအဲဆိုရမယ် ပိတိဒုက္ခသိဉာဏ်ကသင်္ဆသတ္တမပိတိဒုက္ခသိဉာဏ်ကသင်္ဆသတ္တမပိတိဒုက္ခသိဉာဏ်ကသင်္ဆသတ္တမပိတိဒုက္ခသိဉာဏ်ကသင်္ဆသတ္တမ င်ကြားသိပြီးတော့နေလို့ရှိရင်သစ္စမဏီဘယ်လိုနေတာတော့ပီတိပါတဲ့ဇံရတဲ့ပုဂ္ဂိုလ်ကပီတိပါတဲ့ဇံဝင်စားနေတာသမထကနေပြီးပီတိပြီးပြီးတော့ရှုနေတာခေါ်တဲ့ပီတိဇံပါတဲ့ဇံဝင်စားပြီးဝိပဿနာရှုလို့ရှိရင်ဇံဝင်စားလိုက်အဲဒီဇံပီတိကိုရှုလိုက်ဘုသူဆန္ဒမဟုတ်ပါဘူးအခုမြင်လာကြတာတွေရှုတာလေပါမြင်ပြီးမြင်လာရှုကြပြီးကြတာရှုတာမျိုးပါပဲ အဲသမာဓိညာရင့်နေတဲ့ခါကျတော့ရှုလိုက်ဖြစ်ပြထင်တယ်ရှုလိုက်ဖြစ်ပြထင်တယ်အဲဒီဥစ္စာကိုပီတိကိုသင်ကြားသိနေတာဒုက္ခပါတဲ့ဇာဝင်စားလိုက်ပထမဒုတိယတတိယဇာသုံးပါခုနကကိုလောင်းမို့အခြေကနေဟိုအင်္ဂါတွေခုနဆိုရတာနားရဲအောင်လို့အဆိုရင်သာနားမလည်ဘူးဇာယင်္ဂ၅ပါးရှိတာကပထမဇာဇာယင်္ဂ၃ပါးရှိတာဒုတိယဇာဇာယင်္ဂ၂ပါးရှိတာဒုက္ခနေကကတာဒါကတတိယဇာဥပ္ပခာယကတာဇာယင်္ဂ၂ပါးရှိတာကသရုတ်ထဇာပဲဒီလိုသိတာမှအခြေခံသိမှခုဒီဟာပြောလို့ရှင်မှာ ဒါကခုနကဆိုထားတာမှတ်တော့မှတ်မိတစ်ခေါက်မှတ်မိတော့ပါပြီနဲ့တူပါတယ်ဘုန်းကြီးမှတ်မြောက်ခဏခဏပြောနေတာသာသင်မှုတဲ့ပုဂ္ဂိုလ်တွေကဒါသိမခဲ့ဘူးလွယ်လွယ်ပဲသာမသင်မှုတဲ့ပုဂ္ဂိုလ်တွေကအခုမှတွေ့တော့သူကခက်နေတယ်သူကအပြစ်တွေဖြစ်နေဒါတွေထပ်ကထပ်ကပြောမှအဲ့တော့အဲ့ဒီဒုက္ခပါတဲ့ဇာနေဝင်စားဇံဝင်စားနေတာဒီပင်နဲ့ဒုက္ခပြည်တံဝေဒီဒုက္ခကိုသိနေတာပဲ ဒုက္ခပါလဲဇံဝင်စားပြီးတော့အဲ့ဒီဇံကိုရှုလိုက်တဲ့အခါမှာဒုက္ခချမ်းသာမှုလေးရဲ့အဖြစ်အပျက်ကလေးဇံခိုက်တာတော့ချမ်းသာပဲလေမရှိဘူးပေါ့လေပြီးတော့ဖြစ်ပြဖြစ်ပြီးပြသွားမရှိတော့အဲ့ဒါသိနေတာဟာဒုက္ခတိတံဝေရီဒုက္ခကိုသိပြီးတော့သက်သက်ဝင်သက်ကိုရှုနေတာခေါ်တယ်တဲ့အဲ့ဒါဟာသတုဋ္ဌာနီးနဲ့ပင်စမာနီးအဲပင်စမာနီးနဲ့သတ္ထာနီးသတ္ထမနီးပင်စသတ္ထမပင်စမသတ္ထမပေါ့ စိတ်သင်္ခါရပတ္တမအထငိမ့်စေရာစိတ်ဓာသင်္ခါစိတ်ဓာသင်္ခါရတိတဝေရီအတ္တသိတာမိတိသိခတိစိတ်ဓာသင်္ခါရတိတဝေရီပတ္တသိတာမိတိသိခတိပါဠိနားလေတဲ့ပုဂ္ဂိုလ်တော်တယ်ပါဠိလေးကျက်ထိုင်လွယ်လွယ်ပါသူကပါဠိနဲ့ထပ်တူတူပဲမှမဆက်ဘူးသိတာသင်္ခါရတိတဝေရီ စိတ်ဓာတ်သင်္ခါရကိုသင်ရှားပြီးဖြစ်၍အဘိဓါမိတိဝင်တဲ့ရှင်ဝဟုအဘိဓါမိတိထွက်တဲ့ဆရာဟုသိကတိချင်း၏စိတ်ဓာတ်သင်္ခါရကိုသိပြီးတော့ခဏပီတိတို့ဒုက္ခတို့သိတယ်လို့ပဲစိတ်ဓာတ်သင်္ခါရကိုသိပြီးတော့ဝင်တဲ့ထွက်တဲ့ရှုမယ်စိုက်မယ်လို့နှလုံးသွင်းပြီးတော့အထုတ်တယ် စိတ်ဓာတ်သင်္ခါရဆိုတာဘာတော့စိတ်ဖြင့်ပြုရတဲ့တရားတွေစိတ်နဲ့စတဲ့တရားတွေစိတ်စိတ်ဖြင့်ပြုရတဲ့တရားတွေဝေဒနာတို့ပညာတို့ဒီတရားတွေပါပဲတဲ့ပြီးတော့ဒီနေ့တရားတွေလည်းကောက်မယ်ဆိုစေတသိက်တွေအကုန်လုံးလည်းကောက်နိုင်ပါတယ်စေတသိက်တရားတွေဝေဒနာပညာစေတသိက်တရားအလုံးကိုလည်းသိနေရှင်တဲ့တရားတွေသီလသင်္ခါရလို့ခေါ်နိုင်တယ် ဒါပေမဲ့လို့ဒီမှာဟောလို့ရင်းကတော့ဝေဒနာကိုဟောလို့တာလေလို့ဆိုဝေဒနာတစ်ခုပဲဟောလို့သီလသင်္ခါရဆိုပေမဲ့ဝေဒနာပညာပညာတော့မလို့ဘူးတဲ့ဝေဒနာပဲလို့ရင်းပါပဲအဲ့ဒါကတော့ဇန်လေးပါးလုံးမှာပါတဲ့ဒီဝေဒနာကတော့ပထမဇန်ဒုတိယဇန်တတိယဇန်ဒီဇန်သုံးပါးမှာဒုက္ခဝေဒနာပါတယ် နောက်ဆုံးဇာမှာသရုပ်ဇာကြတော့ဥပိ္ပခဝေဒနာပါတယ်အဲဒါဝေဒနာပဲဘုံလုံးဝေဒနာကြီးတဲ့ပဲအဲဒါကြောင့်ဇာ၄ပါးဝင်စားပြီးတော့နေတာဒီပင်နဲ့စိတ္တသင်္ခါရသိနေတာပဲဓမ္မဇာဝင်စားတယ်ဆိုရင်ဝေဒနာဝေဒနာထင်ရှားသိပြီးတော့ပရမဇန်ကဒုက္ခဝေဒနာသင်ရှားပေါ်ပြီးတော့သွားတဲ့တွင်အဲဒါပရမဇန်ဝင်စားနေသားလဲသီလသင်္ခါရကိုသိပြီးနေသားပဲဒုတိယဇန်ဝင်စားသားလဲသီလသင်္ခါရသိနေတာပဲ ဓာတိဇံဝင်စားလဲဒုက္ခပါတယ်နော်ဒုက္ခတင်ရှားနေတယ်လားဝေဒနာသိရသင်္ခါရကိုသိပြီးတော့နေတာပါပဲနောက်ဆုံးသရုဒ္ဓဇံဝင်စားတဲ့အခါတော့ဥပ္ပခဝေဒနာရှိတယ်ဒါသိမ်မွေးပါတယ်အနာသိမ်မွေးတဲ့တရားပဲဒါသိမ်မွေးမွေးညီညီညံ့ညံ့ရှုနေတဲ့သဘောလေးကိုပဲမသင်ရှားသင်ရှားပြီးတော့သိသွားတယ်အဲဒါသိရသင်္ခါရကိုသိနေတာတဲ့ဒါဇံဝင်စားဇံလေးပါးဝင်စားနေလို့ရှိရင် ဝေဒနာထင်ရှားသွားတဲ့အတွက်သိတသင်္ခါရကိုသိနေတာခေါ်တဲ့နောက်ဇန်လေးပါးဝင်စားပြီးတော့ဝိပဿနာရှုပြန်ပြီးတဲ့ဇန်ကိုအဲဒီတော့ဇန်ဝိပဿနာရှုတဲ့အခါမှာလည်းဒီတဲ့ဝေဒနာကိုအထူးနှလုံးသွင်းပြီးရှုလို့ရှိရင်ပေါ့လေဝေဒနာထင်ရှားတဲ့ဝေဒနာတို့နှလုံးသွင်းရှုလို့ရှိရင်သိတသင်္ခါရကိုရှုနေတာပဲအဲပထမဇန်ဒုတိယဇန်တတိယဇန်ဆိုလို့ရှိရင်ဒုက္ခဝေဒနာဖြစ်ပြသွားတာပြီးတဲ့နောက်ဆုံးသရုဒ္ဒဇန်ဆိုလို့ရှိရင်ဥပေက္ခဝေဒနာဖြစ်ပြသွားတာပြီးတဲ့ အဲဒါသီလသင်္ခါရကိုသိပြီးသွားတာပဲတဲ့ဒါရောစိတ်သင်္ခါရပတ္တမတဲ့စိတ်သင်္ခါရစိတ်သင်္ခါရလို့ခေါ်တဲ့ဝေဒနာပညာစေတသိက်တွေအကုန်လုံးကောက်ရင်ဒီလိုရပါတယ်အဲဒီမှာလိုရင်းကတော့ဝေဒနာပဲစိတ်သင်္ခါရခေါ်တဲ့ဝေဒနာကိုသိလို့ရှိရင်အဲဒီသိတာကလည်းဇံဝင်စားပြီးတော့နေတာဒီပင်နဲ့သိပြီးမြည်တယ်ဒီနည်းအားဖြင့်ဇံဝင်စားပြီးအဲဒီ ဝေဒနာကိုရှုတာဒီပင်နဲ့တိတိနီနီဝေဒနာရှုတာကတော့သိချာသိနေတာပဲသူကအဲဒါပတ္တမနီအထငင်းစီရပါဒမယံစိတ်ဓာသင်္ခါရံအတ္တတိတာမိရိသိကတိပါဒမယံစိတ်ဓာသင်္ခါရံပတ္တတိတာမိရိသိကတိစိတ်ဓာသင်္ခါရစိတ်ဓာသင်္ခါရမြည်တော်တရားကိုပါဒမယံပါဒမယတော်ငင်းစီလျက်အတ္တတိတာမိကြီးဝင်တဲ့ရှုအားဟုပါဒတိတာမိသက်တဲ့ရှုအားကိုသိကတိရှင်းအထုတ်၏ စိတ်ဓာတ်သင်္ခါရလို့ခေါ်တဲ့ဝေဒနာပညာတော့မဟုတ်ဝေဒနာပေါ့လေအဲဒီဝေဒနာကိုငြိမ့်စေတယ်ဉာဏ်နဲ့စိတ်ဓာတ်သင်္ခါရတွေငြိမ့်စေသည်ခုနကထွက်တော်ဝင်တဲ့ဉာဏ်သာလိုပဲပထမတရားထုံးပြီးကဆိုရင်ဝေဒနာတွေလည်းကြံ့နေတယ်တရားထုံးတဲ့အခါပိန်မွေ့လာတယ်တဲ့ဝေဒနာတွေအဲဒီကဥစ္စာရသမารိကြရင်ပို့ပြီးတော့ပိန်မွေ့တယ်ဝေဒနာတွေ ဇန်ရောက်သွားတဲ့ခါကျရင်ဘိုးသိမ်မသိမ်မမယ်သူကထင်ရှားတယ်ဇန်ဇန်ကြတော့ပထမဇာနဲ့ဒုတိယဇာမှာပို့ပြီးတော့သိမ်မွေ့တယ်ဝေဒနာဒုတိယဇာနဲ့တတိယဇာတတိယဇာနဲ့သရုပ်ဇာဆိုဥပိ္ပခါကိုသိမ်မွေ့တာပေါ့အဲဒီလိုခြေခြေခိုက်တာကဖြစ်တဲ့ဉာဏ်တော်ဝေဒနာတွေကိုချုပ်ငင်းစေပြီးနောက်နောက်ခိုက်တာမှာသိမ်မွေ့တဲ့ဝေဒနာတွေဖြစ်အောင်အားထုတ်နေ သီလသင်္ခါရသီတံဝေဒီပဲတဲ့သီလသင်္ခါရပတ္တမယသီလသင်္ခါရမဲ့တဲ့ပတ္တမယသီလသင်္ခါရသီလသင်္ခါရမြည်သောဝေဒနာပညာတို့ကိုသီလသင်္ခါရမြည်သောဝေဒနာပညာကိုဟာသီလသင်္ခါရမြည်သောဝေဒနာကိုပတ္တမယပတ္တမယတို့ညင်းစေလေအတိတ္တမိတိဝင်တဲ့ယူအောင်ပတိတ္တမိဆက်တဲ့ဆက်ရဟောသိကတိရှင်အဲ့ဒါကလည်းဇာနေအစဉ်စဉ်ဝင်စားသွားတာကိုဆိုတာပါပဲဒီဥစ္စာကသူအထုရတာမဟုတ်ပါဘူး ဇာနေဖြစ်စဉ်ဝင်စားသွားလို့ရှိရင်အဲဒီစိတ္တသင်္ခါရတွေကျမ်းသာတဲ့စိတ္တသင်္ခါရတွေငြိမ့်စေပြီးတော့တည်မွေ့သွားစေတာပဲတဲ့ဆိုရမယ်စိတ်တသင်္ခါအစိတ်သင်္ခါရပတ္တမအထငြိမ့်စေရာအထအထဆိုသိခုပဲအထတဲ့အထအထငြိမ့်စေရာစိတ်သင်္ခါရပတ္တမ ထငိမ့်စေရာစိတ်သင်္ခါရပတ္တမအထငိမ့်စေရာစိတ်သင်္ခါရပတ္တမအထငိမ့်စေရာစိတ်သင်္ခါရပတ္တမ စိတ်သင်္ခါရစိတ်တသင်္ခါရလို့ခေါ်တဲ့ဝေဒနာပညာသို့မဟုတ်ဝေဒနာတက်တက်ပါဝေဒနာလိုရင်းပဲအဲစိတ်တသင်္ခါရဆိုတဲ့နာမည်နဲ့ဟောတာကပြီးတတ်တဲ့ဝေဒနာပဲလေဇာလေးပါးမှာရှိတဲ့ဝေဒနာကိုဉာဏ်သာတွေကနေပြီးသိမ်မွေးတဲ့ဝေဒနာတွေဖြစ်စေသည်ပထမဇာမရခင်ကဝေဒနာတွေကျမ်းတယ်ဇာရတော့သိမ်မွေးသွားတယ်ဇာမှာလည်းပထမဇာနဲ့ဒုတိယဇာဒုတိယဇာတတိယဇာတတိယဇာသရုပ်ဇာ အစဉ်တိုင်းသင်မွေ့သွားအောင်လို့အားထုတ်သွားတယ်အဲဒါကိုစိတ်တသင်္ခါရတွေကိုငြိမ့်စေတဲ့ဤတဲ့ဒါကအထမနီအထမနီပါဠိကတရားဖတ်လို့ရှိရင်အထလို့ဖတ်ရတယ်အထလို့မထောက်မင်းနဲ့သတ္တလင်းကြီးနဲ့ဆင့်တာဒီတိုက်ပရိုက်ကတော့ဘုရားလက်နေဆက်ကတော့ထောင်းထောင်းထောင်းမင်းနဲ့ဒါလင်းကြီးဆင့်တာကမရှိဘူးဆင့်ရိုက်လို့လည်းမဖြစ်ဘူးသူကဒါကြောင့်ဒီလိုပဲတစ်လုံးနဲ့ရိုက်တာဟိုပုံနေစလုံးနေကြတော့လေပင်လေးပါတယ် အဲထောက်မယ်လေပင်လေးပါလို့ရှိရင်အဲ့ဒါနှလုံးဆင့်တာလေပင်မပါလို့ရှိရင်ထောက်မယ်တစ်လုံးနဲ့ပဲထောက်မယ်ပထမဆိုရင်တော့ထောက်မယ်အဲ့ဒီကလေပင်မပါဘူးပထပတစ်လုံးထောက်မယ်လည်းတစ်လုံးမယ်လေပင်မပါဘူးအထမဆိုလို့ရှိရင်အထမဆိုတာအဒေချာပါဠိတော်မှမဖတ်လို့ရှိရင်အအလို့ဖတ်အထအထမဖတ်ဒါပေမဲ့ဗမာကတော့အကုန်လုံးပါပဲလူတွေလားမဟုတ်ဘူး ဘုန်းကြီးတွေလည်းစာကြဆရာတော်တွေဘာတွေအကုန်လုံးငယ်ပါယုဒ္ဓမပါပါဘူးအထလို့ဖနေကြတာဒါနဲ့ဗမာပြည်တော့ဒီလိုပဲဖြစ်နေတယ်လို့အထလို့အတဲမဆိုလို့ဟိုထဲမှာမင်္ဂကုံနေတဲ့ကြတော့အဲသုပတိပန်တော်ဘဂဝါတော်သာဝကသံဃောစာရဲ့မင်္ဂကုံထဲမှာသတိကြံစတ္တာရိပုရိသယူပါနေအထပုရိသပုဂ္ဂလာအဲဒီမှာအားလုံးပဲ အထကြီးတဲ့အထပုရိသပုဂ္ဂိုလ်ကဒီလိုပဲဖတ်ကြတယ်အတန်မှားနေတာဒါပေမဲ့တိုင်းကလုံးမှားနေတော့သူ့စာအမှန်ဖြစ်နေသူ့စာအကုန်လုံးမှားနေတာဘယ်သူမှဘယ်သူပြစ်မတင်ကြဘူးသူ့စာအဲအထသတ္တာရီပုရိသယူကနေအထပုရိသပုဂ္ဂိုလ်ကဒီလိုဖတ်ရမှာလေအထဟိုပြည်ကြီးထဲမှာလည်းအထတတံပတ္ထာဆိုတာရှိတယ်ဒီဒီပုဂ္ဂိုလ်ကအထတတံပတ္ထာ ရေပုဂ္ဂလာအထသရမလားဒီမှာလဲရေပုဂ္ဂလာအထသတမသတာလို့ဒီလိုပဲဖတ်နေတာအကုန်လုံးမှာသာတတဲ့ပုဂ္ဂိုလ်ရောမတတဲ့ပုဂ္ဂိုလ်ရောမတတဲ့ပုဂ္ဂိုလ်တွေတော့သူကမတလို့ဆိုထားပါတော့တတဲ့ပုဂ္ဂိုလ်တွေကလည်းတိုင်းဖတ်နေတော့ဒီလိုဖတ်နေတော့အမှန်ကတော့ဒီအထဒီမှာလည်းပဲအထစိတ်ခုဆိုတာအထအထမ အထမဆိုဗမာကအထမလို့နှုတ်တယ်ဒါပေမဲ့ဒီချာဆိုရင်အထမလို့ဖတ်ရတယ်ဒီမှာလည်းအထအထငြိမ်းစရာ အဲစိတ်ဓာတ်သင်္ခါရကိုသိရဲဆိုတာကတတ္တမဏီတဲ့စိတ်ဓာတ်သင်္ခါရဆိုတာဝေဒနာပဲဇာလေးပါးဝင်စားပြီးတော့နေရာဒီနေနဲ့အဲဇာနဲ့ပါတဲ့စိတ်ဓာတ်သင်္ခါရခေါ်တဲ့ဝေဒနာကိုသိတာပဲနောက်ဇာလေးပါးဝင်စားပြီးဝိပဿနာရှုတဲ့အခါမှာဝေဒနာကိုသိသွားလို့ရှိရင်အဲ့ဒါလည်းပဲစိတ်ဓာတ်သင်္ခါရကိုသိပြီးတဲ့သာတတ္တမဏီအဲ့ဒီလိုလည်းသိအောင်အားထုတ်ရမယ်အထမဏီကစိတ်ဓာတ်သင်္ခါရတွေချုပ်စရာစိတ်ဓာတ်သင်္ခါရဆိုဝေဒနာအဲဒီဝေဒနာတွေကျမ်းမ်းတဲ့ဝေဒနာတွေ သောသောပိုင်းကတရားအထုံးမိကဖြစ်တဲ့ဝေဒနာကြမ်းနေအထုတဲ့ခါငြိမ့်နေအထုနေရင်လည်းဥစ္စာရသမารိမရောက်ခင်ကဝေဒနာတွေကဥစ္စာရသမารိရောက်တော့ငြိမ့်နေဥစ္စာရသမารိကဝေဒနာတွေကဇံရောက်တော့ငြိမ့်နေဇံမှာလည်းပထမဇံကဝေဒနာတွေကဒုတိယဇံရောက်တော့ငြိမ့်နေဒုတိယဇံကတတိယဇံမှာငြိမ့်နေတတိယဇံကဝေဒနာတွေကသရုပ်ဇံရောက်တော့ငြိမ့်ပြီအဲဒီတော့အစဉ်စဉ်ငြိမ့်သွားအောင်လို့ဇံ၄ပါးအကုန်လုံးပြည့်စုံအောင်အထုရတဲ့အဲဒီလိုအထုတဲ့နေရာအထမနီ ဒိဋ္ဌသင်္ခါရပတ္တမအထငိစေယလို့ဆိုတာလေအနာလည်းတော့ပါဒုစတုကလေးနိပြဝေရအနုပဒနာဒါဝေဒနာအနုပဒနာပဲတဲ့ဒီဥစ္စာသတိပဋ္ဌာန်နဲ့ခွဲလို့ရှိရင်ဝေဒနာနုပဒနာကိုပြတာပါလေလို့တော့ဆိုရင်ပီတိသိတယ်ဆိုတာလည်းပဲပီတိကိုခေါင်းတကြတာပီတိနဲ့ရှင်းတာကဒုက္ခကသင်ကြားနေတာဝေဒနာသင်ကြားတာပဲဝေဒနာသိတာဒုက္ခဝသိတယ်ဆိုတဲ့ တ္ထမနီမှာတော့ဒုက္ခဝေဒနာကိုသိတာပဲဒါပီတိဒုက္ခသိဉာဏ်ကသင်္သတ္ထမပီတိသီတံဝေဒီဒုက္ခသီတံဝေဒီဒီနှစ်ခုလုံးဟာဝေဒနာသိတာပဲဝေဒနာနုပဒနာပဲသိတသင်္ခါရဆိုတဲ့နေရာမှာလည်းသိတသင်္ခါရဆိုတာဝေဒနာနဲ့ပညာနှစ်မျိုးပဲဒါပဲမဲ့လို့ပညာကလိုရင်းမဟုတ်ဘူးတဲ့ဒီမှာဝေဒနာကလိုရင်းနေတယ်ဒါသူလည်းဝေဒနာကိုသိတာပဲအထငိမ့်စရာဆိုတာကလည်းပဲအဲသိတသင်္ခါရဆိုတဲ့ဝေဒနာကိုငိမ့်စေတာသူလည်းဝေဒနာကိုရှုတဲ့နည်းပဲတဲ့ဒါကြောင့်မို့ ဒီသတုကလေးနည်းဟာကစမာနီသတ္တမာနီသတ္တမာနီအသမာနီဒီနည်းတွေကဝေဒနာနုပဒနာပဲဆိုတော့ပဋိသင်္ဃဝေဒနာနုပဒနာနဲ့အတိအကျတော့မဟုတ်ဘူး။ဒါဘုရားဟောတော့ဘုရားဟောပါပဲ။ဒါကရာဆရာတွေပြောတာတော့မဟုတ်ဘုရားဟောပဲ။အဲဟိုကပဋိသင်္ဃရှိတဲ့ဝေဒနာနုပဒနာနဲ့တော့တရိပ်တော့မကိုက်ဘူး။သတိတေတာတော့တူတာပေါ့လေ။ပဋိသင်္ဃပါတဲ့ဝေဒနာနုပဒနာကတော့ ဒုက္ခဝဝေဒနာဝေရယမနောဒုက္ခဝေဒနာဝေရယမိတိပဇာနာတိဒုက္ခဝေဒနာကိုခံစားလို့ရှိရင်ဒုက္ခဝေဒနာဖြစ်နေလို့ရှိရင်အဲဒီဒုက္ခဝေဒနာသိရမည်ကိုယ်ရဲ့စိတ်ထဲမှာကောင်းနေတဲ့သဘောကိုယ်ရဲ့ကောင်းတာကိုချမ်းသာတယ်ကောင်းတယ်လို့ပြောကြဒုက္ခဝေဒနာတွေပဲကိုယ်ထဲမှာအတွေ့အထိကောင်းနေပေါ့ကိုယ်အိုက်နေတဲ့ခါကလည်းလေအေးလေးတွေရေအေးလေးတွေတွေ့ရလို့ရှိရင်ကောင်းတယ် အေးနေတဲ့ခါကာလအနွေးရကလေးတွေနဲ့တွေ့ရလို့ရှိရင်ကောင်းတယ်။နောက်ပြီးတော့နုနုညံ့ညံ့အတွေ့အထိလေးတွေနဲ့တွေ့ရလို့ရှိရင်ကောင်းတယ်။အဲပုဂ္ဂိုလ်တွေကလက်လက်ပွားချီပွားနဲ့လက်ပွားနဲ့ပဲဖြစ်ဖြစ်လက်ပမိုးနဲ့ပဲဖြစ်ဖြစ်အဲဒီအတွေ့အထိလေးတွေကောင်းလို့ပဲတော့မျက်နှာတို့အဲဒီမှာအတွေ့အထိတဲ့ခါမှသာကောင်းတာလေ။ကိုယ်ထဲမှာရရနေတဲ့ခါမှာ ပို့လိုက်သားလိုက်လို့ရှိရင်အဲ့ဒီမှာလည်းနေထိုင်ကောင်းသွားတာရယ်ကိုယ်တည်းကောင်းသွားတယ်အဲ့ဒီလိုကောင်းတဲ့အတွေ့အထိလေးတွေနဲ့တွေ့ထိတဲ့အခါမှာဖြစ်ပေါ်တာဒုက္ခဝေဒနာကိုချမ်းသာခေါ်တယ်စိတ်ချမ်းသာကတော့စိတ်ထဲဝမ်းမြောက်ဝမ်းသာစရာတွေအကောင်းတွေအာရုံပြုပြီးတော့ဖြစ်တာပေါ့လေအကောင်းတွေအဲကိုမြင်နာမြင်ရလို့ကိုကြားကျင်နာကြားလို့ကိုတွေ့ကျင်နာတွေ့ရလို့ကိုသိကျင်နာသိရလို့ကိုရကျင်နာရလို့ကိုလုံးကိုလုံးတဲ့သုံးမဆောင်တာတွေအောင်မြင်လို့ ဒေဝါတွေဟောသုသာဒေဝါမြတ်ဝန္တာကြရည်ဟောဒီတို့ထားတဲ့ပုဂ္ဂိုလ်စီပေါင်းရင်ပြောကြံပြီးဝန်တာအမှန်တကယ်စိတ်ချမ်းသာမှုတွေဖြစ်တာအလုံးကားဆောင်တာတွေအောင်မြင်လို့ရှိရင်ဝဇာမိဘဝင်ထားတဲ့ပုဂ္ဂိုလ်ဇာမိဘအောင်မြင်လို့ရှိရင်စိတ်ချမ်းသာမှုတွေရှိပါတယ်မိဘတွေရောအဘိုးဘွားတွေရောဆက်ဆံရပုဂ္ဂိုလ်တွေအကုန်လုံးလိုက်ပြီးတော့စိတ်ချမ်းသာမှုတွေဖြစ်သွားတယ်အဲဒီလိုဥစ္စာတွေကဒုက္ခဝေဒနာတွေခေါ်ပါတယ်အဲဒီလိုစိတ်ချမ်းသာမှုဖြစ်တဲ့အခါမှာတဲ့တတိပုဂ္ဂိုလ်တွေနေရာဆိုငါချမ်းသာတယ်ငါကောင်းတယ်ချမ်းသာတာကောင်းတာငါပဲဝန်တာနေတာငါပဲလို့အောင်မယ် အပိဓာတော့ငါမဟုတ်ဘူးဒုက္ခဝေဒနာလေးဒီခိုက်တံဖြစ်လာတာစောစောကမရှိသေးဘူးဖြစ်ပြီးတော့ကြာလို့ရှိရင်လည်းမရှိကြအောင်ပျောက်သွားတာပဲအဲဒါကြောင့်ဒုက္ခဝဝေဒနာချမ်းသာသောခံစားမှုကိုလေးဝိရိယမှန်တော်ခံစားသည်ရှိတော်ချမ်းသာသောခံစားမှုဖြစ်လို့ရှိရင်ကိုယ်ရဲ့စိတ်ထဲချမ်းသာလို့ရှိရင် ကောင်းလို့ရှိရင်ဗမာကောင်းတယ်လို့ပဲပြောရတယ်ဒုက္ခဝေဒနာဝိရိယမိချမ်းသာသောခံစားမှုကိုခံစားသည်ဟုဟောကောင်းသည်ဟုပဇာနာတိသည်ကောင်းရင်ကောင်းတာကိုသိ ကောင်းတယ်ကောင်းတယ်ဝန်သားရင်ဝန်သားတယ်ဝန်သားတယ်ဆိုချမ်းသာရင်ချမ်းသာတယ်ချမ်းသာတယ်ဘယ်လိုမှတ်ပြီးတော့သိရတာပေါ့ဒုက္ခဝေဒနာဝေရယမာနဒုက္ခဝေဒနာဝေရယမိရိပဇာနာတိဒုက္ခဝေဒနာဆင်းရဲသောခံစားမှုကိုလည်းဝေရယမာနောခံစားသည်ရှိသောဒုက္ခဝေဒနာဆင်းရဲသောခံစားမှုဝေရယမိရိခံစားသည်ဟု၍ပဇာနာတိသိသည်ဆင်းရဲသောခံစားမှုခံစားလို့ရှိရင်ဆင်းရဲသောခံစားမှုတွေဆိုတာဘာတုံးဆိုအဲကိုယ်တည်းကအခံခက်တာတွေ ဆင်းရဲတွေပေါ့စိတ်ထဲကစိတ်မချမ်းသာတာတွေဆင်းရဲတွေပေါ့ဒီနှစ်ခုပဲကိုယ်စိတ်နှစ်ခုကိုယ်စိတ်မချမ်းသာမှုတွေပဲဆင်းရဲမှုတွေကိုယ်ထဲကမချမ်းသာမှုဆင်းရဲမှုတွေကတော့အနာထင်ရှားတာပဲအာပဂရိအလိုလိုအားဖြင့်လည်းညောင်းလိုက်ပူလိုက်နားလိုက်ကျင်လိုက်ကြိုက်ခဲလိုက်ကိုယ်ထဲသူ့ဟာသူဖြစ်နေတာလေအဲသူ့သူ့လို့ခလုတ်တိုက်လို့နေပူလို့မိပူလို့အေးရနဲ့တွေးထီလို့စသည်ဖြင့်ဒီလိုလည်းပဲ ကိုယ်ထဲမှာမခံစားတာတွေဖြစ်တာပဲသူတော်ကနှိမ့်ဆက်လို့ရိုက်လို့နှက်လို့နာလာကျင်တာတွေအဲဒါတော့သူပြောကြမလို့ဥစ္စာတွေအဲကိုယ်ထဲဆင်းရဲမှုတွေကိုဆင်းရဲမှုတွေအဲဒါတွေလည်းပဲဖြေလို့ရှိရင်ရှင်းရမယ်တဲ့ဒုက္ခဝါဒုက္ခဆင်းရဲသောဝါမခံစားသောဝေဒနာခံစားမှုကိုဝိရိယမနောဝါခံစားသည်ရှိသောလေဒုက္ခဝေဒနာဆင်းရဲသောခံစားမှုကိုဝိရိယမိသည်ခံစားသည်မြေပဇာနာတိရှိ၏ ဆင်းရဲတဲ့ခံစားမှုဖြစ်ရင်လည်းအဲ့ဒါသိရမယ်ဟုတ်လားဒါလေးသိကြမှတ်တယ်ကြတယ်တချို့ပုဂ္ဂိုလ်တွေကသူတို့နားမလည်တာနဲ့တောင်ပြောမြောက်ပြောပြောတတ်တယ်ဒုက္ခဝေဒနာဝိပဿနာမရှိပါဘူးလို့သူကပြောတတ်တယ်အဲကိုယ်ထဲမှာညောင်းတာပူဇနာတာကျင်တာခဲတာတွေမရှိပါဘူးရှုလို့ရှိရင်ပြည့်အပြည့်ပြည့်အောင်မလို့လို့တယ်ပယ်လေးပါးကြအောင်မလို့တို့ကဟောတယ်တော်တော်မိုက်တဲ့ပုဂ္ဂိုလ်တွေပါပဲဘုန်းကြီးကဒီလိုပြောရမှာသူက ဘယ်နဲ့ဘုရားဟောထားတာသူကမိုက်တယ်လို့ပဲပြောမှာသူကဒီပြေပြောကြပြီသူကညာပြီးပြောကြတယ်ကြီးမမိုက်တယ်လို့ပဲပြောမှာဘာလို့လဲဘုရားတဲ့ဆန့်ကျင်ပဲဟောတာကိုဘုရားကရှုရမယ်ဆိုတော့ तू ကမရှုရဘူးဘုရားကရှုလို့ရှိရင်ဝိပဿနာဖြစ်ပါတယ်ဆိုတော့ तू ကအပြည့်ဖြစ်တယ်ပြောရင်ဒါကဘုရားပုံကားနေတာလေဥစ္စာဒီပုဂ္ဂိုလ်တော့ညာပြောကြတယ်ကြီးလို့မိုက်တယ်လို့ဘုရားတော့ပြောမှာပဲဒါအဲဒီကြာမှတ်တယ်ကြတယ်ဒုက္ခဝေဒနာဆင်းရဲသောခံစားမှုကိုလေဝိရိယမနောခံစားသည်ရှိသောဒုက္ခဝေဒနာဆင်းရဲသောခံစားမှုဝိရိယမိသည် ခံစားသည်ဟူ၍ပဇာနာတိပြီဒုက္ခဝေဒနာဖြစ်ရင်လည်းရှုရမယ်အဲ့ဒါကိုယ်တည်းကဆင်းရဲတယ်အခုယောဂီပုဂ္ဂိုလ်တွေမှာဒီမှာမှတ်ရတယ်ဒီမှာတော့ယောဂီပုဂ္ဂိုလ်တွေဒီမှာအကုန်လုံးမှတ်ကြတာဒီမှာညောင်းရင်ပေါင်းတယ်ပိန်တယ်ထိုင်တယ်သိရမှနေရင်ညောင်းတာပေါ်ရင်ညောင်းတယ်ညောင်းတယ်ဒုက္ခဝေဒနာပဲပူရင်လည်းပူတယ်ပူတယ်မှတ်ရတယ်နာရင်လည်းနာတယ်နာတယ်ဘာလို့မှတ်ရတော့မမှတ်လို့ရှိရင်အဲ့ဒါတွေငါမှတ်နေမှာငါညောင်းတယ် ငါပူတဲ့ငါနာတဲ့ငါပဲခံခဲ့နေတယ်လို့အောင်းမိနေမှာငါခံခဲ့တော့ဘာဖြစ်တော့ငါချမ်းသာခြင်းနဲ့စိတ်ပေါ်လာမှာတောင်းလာတာမှာတောင်းလာတော့ငါချမ်းသာအောင်လို့တော့ကြတော့တခုခုလုပ်လို့ရှိရင်အဲဒါကောင်းတဲ့နည်းနဲ့လုပ်လို့ရှိရင်တော့အပြစ်မရှိဘူးပေါ့မကောင်းတဲ့နည်းနဲ့လုပ်လို့ရှိရင်အပြစ်ဖြစ်တယ်အဲဒီငါဆိုတဲ့အဆွဲလာနေပြီးရောက်လာမှဆိုလို့မရောက်အောင်လို့ညောင်းတယ်ညောင်းတယ်ပူတယ်ပူတယ်နားတယ်နားတယ်ဒီလိုမှတ်ရတယ်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 ယောဂီပုဂ္ဂိုလ်ကကိုယ်တိုင်ညာနဲ့သိတယ်အဲ့ဒီမှာငါဆွဲအတ္တဆွဲဒီမှာကင်းသွားတာအမှန်ရေးကြည့်တဲ့ဘိုက်ဥစ္စာအဲဒါမြတ်စွာဘုရားဒုက္ခဝဝေဒနာဆင်းရဲသောခံစားမှုကိုလည်းဝိရိယမှသောခံစားပြီးရှိတဲ့ဒုက္ခဝေဒနာဆင်းရဲသောခံစားမှုကိုဝိရိယမိတိခံစားနေမှုရေပါဒနာနေပြီးဒုက္ခဝေဒနာဖြင့်ဒုက္ခဝေဒနာကိုအဲသိရမယ်ဟောထားပါတယ်အဲ့ဒါကိုဆင်းရဲစိတ်ဆင်းရဲတွေရှိတယ်စိတ်ဆင်းရဲကပိုအရေးကြီးတာကိုဆင်းရဲတယ်စိတ်ဆင်းရဲကပိုအရေးကြီးတာစိတ်ဆင်းရဲဆိုတာ ကိုယ်လိုမရှိတဲ့အာယုန်နဲ့တွေ့ရင်စိတ်ဆင်းရဲတာပဲကိုယ်မမြင်တာတွေမြင်ရရင်မကြားရင်တာတွေကြားရင်စိတ်ဆင်းရဲတယ်မြင်ရတယ်ကြားတာကိုဆိုးကြားတာများကိုယ်ကမယုံသေးပြောလို့ရှိရင်တော်တော်မခံနိုင်ဘူးဟာမခံနိုင်ဘူးကိုလူလူကြောက်ကမယုံသေးများပြောလို့ရှိရင်တော်တော်မခံနိုင်ဘူးဆဲတယ်ဆိုရင်တော့သာပြီးတော့နာတာပေါ့ဒီဥစ္စာနမနာနာတယ်အမနာစိတ်ဆိုးတယ်လို့ဥစ္စာဒေါသတွေဖြစ်อืมသင်္ချမ်းသာမှုတွေဖြစ်လာ ပြီးတော့ဘိုးလိုမရှိတဲ့ပျက်စီးမှုတွေကြားရတဲ့အခါမှာလည်းပဲစိတ်ချမ်းသာမှုတွေသိကြတာအဲဟိုနေတဲ့အားဖြင့်ဘာရအားဖြင့်ပစ္စည်းတွေဖြစ်ဖြစ်အသက်ရှင်တဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ပျက်စီးသွားတဲ့ဘေးဒုက္ခရောက်သွားတဲ့နဲ့ကြားရလို့ရှိရင်စိတ်ချမ်းသာသိကြတာပြုံငိုတော့တာပဲအဲငိုရတဲ့တန်ဖြစ်လာတယ်စိတ်ချမ်းသာမှုတွေဖြစ်ကြားရတာနဲ့အမှန်တရားဒုက္ခပဲနာရကလည်းမကောင်းတဲ့အနာနေနာရင် အဲဒါလည်းသိမချမ်းသာဖြစ်တာပါပဲစားရကလည်းမကောင်းတာတွေစားရလို့ရှိရင်ဒါကတော့ကိုစားခြင်းမစားရတာမို့သိကိစ္စမရှိဘူးစားအောင်တော့လားဒါတရားတော့မလွဲတာမကင်းတာလို့ဈေးတွေပါလေမကောင်းတဲ့ဈေးစားတာလည်းရှိတတ်ပါလေအဲဒါသိမချမ်းသာဖြစ်တာသိမများဘူးလို့ထားရတာလည်းဥစားတာကိုကဒွိဋ္ဌိတွေမကောင်းတာတွေတတိယလည်းအကြောင်းပြုပြီးတော့အဲဒါကတော့သိမချမ်းသာမှုတွေအများကြီးဖြစ်တာယောဂဝေဒနာတွေများဖြစ်နေတဲ့ပုံပုံများကြာပြေးလာပြီဆိုရင်စိတ်သိမ့်နေတာပြီးခြင်းပါတော့တယ် ငါသိခဲ့ရတာသိခြင်းမှာတော့တဲ့ပြုညီးရညီးကြတယ်လို့ဆိုရင်ချမ်းသာပြေလုံးတော့อืมပြီးတော့သဘောအာယုံနေတဲ့ကိုလိုရှိတာတွေမဖြစ်အလိုမရှိတာတွေဖြစ်တော့အဲ့ဒါတွေညာတိပြဒနာတဲ့ဆွေမျိုးတို့ဤပျက်စီးခြင်းဘောဂပြဒနာစီစဉ်ဥစ္စာတွေပျက်စီးခြင်းရောဂပြဒနာယောဂဆွဲကခြင်းဒိဋ္ဌိပြဒနာအယူပျက်စီးခြင်းသီလပြဒနာသီလပျက်စီးခြင်းဆိုတဲ့ပြဒနာပျက်စီးခြင်းတရားတွေ အဲဒီနဲ့ပြည့်စည်ခြင်းတရားတွေနဲ့ရေးကြည့်တာတော့ညာတိယသနာဘောဂယသနာတို့ပေါ့လေညာတိယသနာဆိုရင်မျိုးတွေကိုသိခင်ရင်းနှီးတဲ့ပုဂ္ဂိုလ်တွေဘေးဒုက္ခရောက်နေတဲ့ဒီပြည့်စည်ကုန်ပြီးကြားလို့ဖြင့်ဓမ္မနာသင်္ချမ်းသာဖြစ်ပါတဲ့ကိုယ်မှာရှာမိစုဆောင်ထားတဲ့စီးပွားဥစ္စာတွေပြည့်စည်သွားပြီအဲဒါကိုရမြလူစိုးသူစိုးတွေနိုင်တဲ့ပုဂ္ဂိုလ်တွေကလူရည်ယူသွားလို့ဆုံးရှုံးသွားပြီဘယ်လိုမှမိလောင်သွားလို့ရေရဲမျောပါသွားလို့စသည်ဖြင့်ပေါ်ပြည့်စည်ရပြည့်စည်ကြောင်းတွေတော့အများကြီးပါပဲလုံငန်းဆောင်တာတွေလောက်ကင်ထားတာတွေအဲ အဲရေကြောင့်မီးကြောင့်ရံသူကြောင့်ပျက်စီးသွားပြီဆိုရင်သင်္ချမ်းမသားတွေအများကြီးဖြစ်တာပေါ့သူစာရေးတော်ရေးတွေကဒါလေးမီးနေရတာဒါလေးတွေအကုန်လုံးပြတ်သွားတယ်ဆိုရင်သူပြည်တဲ့ပြည်တဲ့သင်္ချမ်းမသားဖြစ်ပြီးပြည်ပြည်တောင်ဒုက္ခရောက်သွားတယ်အဲ့ဒါတွေကိုလုံးပြတ်တဲ့ဥစ္စာတွေဘေးရန်တွေနဲ့တွေ့အဲ့ဒါတွေအာယုံပြုတ်ပြီးတော့စိတ်မချမ်းသာမှုဖြစ်တယ်တဲ့ဒါကိုလည်းပဲမြတ်စွာဘုရားဒုက္ခဝါ ဝေဒနာဆင်းရဲသောခံစားမှုကိုလည်းဝေဒယမနောခံစားရသည်ရှိသောဒုက္ခဝေဒနာဆင်းရဲသောခံစားမှုဝေဒယမိတိခံစားရသည်ဝိသဇာနာတိသိအဲဆင်းရဲကိုလည်းသိရမယ်ဆင်းရဲသိဆင်းရဲတဲ့သိချမ်းသာအဲသိညင်သိညင်တဲ့သိကျင်သိကျင်တဲ့လုံးမတိုင်းလုံးမသာဘူးရတဲ့အတိုင်းဒါလေးရှိရတယ်ရေးကြည့်ပါတယ်ဘာဖြစ်လို့ရှိရတော့ဆိုရင်အဲ့ဒါငါထင်းနေတာအဲ့ဒီစိတ်ဆင်းရဲတာမချမ်းသာတာငါပဲငါဆင်းရဲခုနကငါကောင်းတာအခုငါမကောင်းဘူးငါဒုက္ခရောက်နေတယ်တင်တယ်ငါဒုက္ခရောက်နေတော့ သိဆိုးတာပေါ့သိမခံတာပေါ့နောက်ပြီးတော့ငါချမ်းသာအောင်လို့လည်းအထုတ်ကျင်တဲ့စိတ်တွေပေါ်လာတယ်အဲဒီမှာမတရားတဲ့ဤတွေနဲ့သွားအထုတ်လို့ရှိရင်အပြစ်ကြီးအများကြီးဖြစ်တယ်အဲဒီတော့အပြစ်တွေမဖြစ်အောင်လို့ငါမဟုတ်ဘူးဒါခံစားမှုသဘောတရားလေးပဲသိအောင်လို့မြတ်စွာဘုရားကဒုက္ခဝေဒနာဆင်းရဲသောခံစားမှုကိုလည်းဝိရိယမာနောခံစားရသည်ရှိသောဒုက္ခဝေဒနာဆင်းရဲသောခံစားမှုဝိရိယမိတိခံစားသည်ဟူ၍ဇာနာတိပြီးအဲဆင်းရဲတာတွေစိတ်မချမ်းသာတွေစိတ်ဆင်းရဲတွေလည်းပဲ ရှုပါတဲ့စိတ်ဆင်းရဲသဘောလေးသိအောင်လို့ရှုပါတဲ့ပြီးတော့ခုယောဂီပုဂ္ဂိုလ်တွေမှာရှုရတယ်ဖောင်းတယ်ပိန်တယ်ဆိုင်တယ်ရှိရမှတ်နေအကယ်၍သိညစ်တရားအယုံတစ်ခုခုစီရောက်သွားကြလို့ရှိရင်ပေါ့လေသို့သော်တရားထုတဲ့ပုဂ္ဂိုလ်ကရောက်တယ်ရောက်သေးတယ်ဘာလို့လဲဆိုသူသေးလေအားထုတ်တယ်သင်ရောက်ခဲ့ပါဘူးဒါမဲ့သူ့ပုဂ္ဂိုလ်တော့အကြောင်းအားလို့သာမရောက်ဘူးပြောနေအင်္ဂလာပြီးတော့ဘာဘာညာညာတွေပြောလို့သိတရားတွေရှိတော့ရှိတတ်တယ်သူကပြီးတော့တရားထုတ်နေတဲ့ပုဂ္ဂိုလ်အချင်းချင်းလည်းပဲအဲဒီနဲ့အစင်မပြေတာတွေအကြောင်းပြုပြီးသိညစ်တာတွေလည်းရှိတတ်ပါတယ် တခါတရားများဖြစ်ရင်ကမ္မနာဆရာကပြောတာတော့သဘောမပေါက်ပဲရှင်းပြီးစိတ်ပြည့်နေရှိတာသေးတဲ့အပြင်မှားရတယ်။ဟွန်းကမ္မနာဆရာကောင်းကောင်းတဲ့ဩဝါဒပေးတဲ့ဥစ္စာသူကအရိပဲယူဆလွဲပြီးစိတ်ပြည့်နေစိတ်ညစ်နေတယ်ရှိတတ်တယ်။အဲဒါကျူးမှားရတယ်စိတ်ပြည့်စိတ်ညစ်လို့ရှိရင်စိတ်ပြည့်တယ်စိတ်ပြည့်တယ်စိတ်ညစ်ရင်စိတ်ညစ်တယ်နှလုံးမသားရင်နှလုံးမသားကိုယူရတယ်။ယူရတာပျောက်ပါတယ်။ဒါသိသုံးကြတယ်။သူတရားထုတ်နေတာမဟုတ်ဘူးအရာတဲ့နေရင်လည်းပဲသိဉ္ဇရာသိဉ္ဇရာတွေဆိုတွေ့နေရတာဒါတွေကင်းခဲ့ပါတယ်။ อืมအမှန်လားကုံကံကြီးမားတဲ့ပုဂ္ဂိုလ်တွေချင်းအတွေ့အကြုံကနည်းမယ်လို့ဆိုရတာဒါမှမဟုတ်သူတို့လည်းမကင်းပါဘူးရှိတာပါစိတ်ပြည့်စရာစိတ်ညစ်စရာတော့ရှိနေတာပဲအဲဒီစိတ်ပြည့်စရာစိတ်ညစ်စရာတွေနဲ့တွေ့တဲ့အခါစိတ်ပြည့်စိတ်ညစ်မှုပေါ်လာရင်ရှုမှတ်ပြီးတော့ပြရတယ်မရှုမမှလို့ရှိရင်ဖြင့်ဒါကနှိမ့်ဆက်နေတာပဲယောဂဝိညာဆွဲကနေတယ်လို့ပဲရှုလိုက်မှလိုက်ရင်တော့ကြောက်သွားသိနေကြတယ်စိတ်ကြည်လင်ချမ်းသာပြီးတော့သွားတယ်အဲဒါကြောင့် ကိုယ်ဆင်းရဲဖြစ်ဖြစ်စိတ်ဆင်းရဲဖြစ်ဖြစ်သာရှုရတယ်မြတ်စွာဘုရားကြီးအဆုံးမဩဝါဒပဲဆိုတာဒီကြမှတ်ထားမယ်လို့မှတ်ထားတာဘာလို့ဘုညာဒီလိုပြောရလဲဆိုအဲဒီမဟုတ်ပြောဟောတာတွေဘုညာကြားနေတယ်ကျိုးစာအုပ်ကြီးနဲ့ရေးထားတာကိုဒီလေးပဲအင်းပြောဟောမဟုတ်စာအုပ်ကြီးနဲ့ကြားတာနဲ့ရေးတာဘယ်နဲ့လုပ်ပြီးရေးထားမှမသိဘူးကြားတာပါပဲသူကဘုရားဘုရားလိုနဲ့အမှန်ဆန့်ကျင်တယ်ဘုရားလိုကဒုက္ခဖြစ်ဒုက္ခဖြစ်ဥပေက္ခဖြစ်ဝေဒနာ၃မျိုးလုံးရှိရပါတယ်။ အာရုကမဒုက္ခမဝေဒနာဝေရယမနောအာရုကမဒုက္ခဝေဒနာဝေရယမိနိပဇာနာရိအာရုကမဒုက္ခမဝေဒနာမစင်းရမချမ်းသာသောခံစားမှုကိုလည်းဝေရယမနောခံစားသည်ရှိသောအာရုကမဒုက္ခဝေဒနာမစင်းရမချမ်းသာသောဝေဒနာကိုဝေရယမိပြီးခံစားသည်ဟူ၍ပဇာနာတိပြီးဥပိ္ပခဝေဒနာအဲ့ဒါကတော့စင်းရဲမှုချမ်းသာလည်းမဟုတ်ဘူးအညီညပဲအဲ့ဒီလိုဝေဒနာလည်းရှိရမယ်ဝေဒနာ၃မျိုးလို့ရှိဖို့ကိုမြတ်စွာဘုရားဝေဒနာနုပဒနာဟောထားပါတယ်၃မျိုးတွေတော့မကဘူး သာမိတနိရာမိတနဲ့ခွဲပြီးတော့အဲ့ဒီဝေဒနာ၃မျိုးကို6မျိုးနဲ့နောက်ထပ်ခွဲလိုက်တယ်လောကီအာယုန်နဲ့စပ်ပြီးတော့ဖြစ်တဲ့ချမ်းသာတဲ့တရားအာယုန်နဲ့စပ်ပြီးဖြစ်တဲ့ချမ်းသာတဲ့ချမ်းသာနှမျိုးပြီးတော့လောကီအာယုန်နဲ့စပြီးဖြစ်တဲ့ဆင်းရဲတရားအာယုန်နဲ့စပြီးတော့ဖြစ်တဲ့စိတ်ဆင်းရဲနှမျိုးလောကီအာယုန်နဲ့စပြီးတော့ဖြစ်တဲ့ဥပိ္ပခာ တရားအယုံနဲ့စပြီးတော့ဖြစ်တဲ့ဥပိ္ပခာဒီလိုနှမျိုးသာမိတနိရာမိတလောလောကီအယုံကာမဂုဏ်နဲ့စတဲ့ဟာသာမိတခေါ်တယ်လောကီအယုံကာမဂုဏ်နဲ့မစတဲ့ဥစ္စာနိရာမိတခေါ်တယ်တရားနဲ့စတဲ့ဥစ္စာအဲဒီတော့6မျိုးအလုံးပေါင်းလို့ရှိရင်9မျိုးဝေဒနာကိုခွဲခြားပြီးဟောတာအဲဒီဝေဒနာ9မျိုးလုံးရှုရမယ်တဲ့အဲဒီဝေဒနာ9မျိုးလုံးဖြစ်တိုင်းဖြစ်တိုင်းရှုပြီးတော့သိနေတာဟာဝေဒနာနုပဒနာပဲတတိပဌာန်ကတော့ပြည့်စုံဟောတယ်ဒီမှာကတော့အဲဒါတော့မပြည့်စုံပါဘူးဒီမှာတော့ အာနာပါနာတဲမှာတွန်းဝင်တဲ့ဝေဒနာတွေဒီကပြတာတယ်ဟုတ်လားအာနာပါနာတဲ့တွန်းဝင်တဲ့ပထမဇာမှာရှိတဲ့ဝေဒနာဒုတိယဇာမှာရှိတဲ့ဝေဒနာတတိယဇာမှာရှိတဲ့ဝေဒနာသရုပ်ဇာမှာရှိတဲ့ဝေဒနာတွေဇာလေးပါးမှာရှိတဲ့ဝေဒနာလောက်ပဲဒီမှာတော့ပြတာတယ်ဒါကတော့ဟိုနေပဲကျင်းတယ်လို့ဆိုမှာပေါ့လေဝေဒနာနုပဒနာကတော့ရှင်းသို့တော်လည်းဒီအာနာပါနဒေသနာထဲမှာတော့ဒီဘိုင်းကတော့ဝေဒနာပဲရှိဖို့ပြတာဖြစ်တဲ့ကဝေဒနာနုပဒနာပဲဟောတာပါပဲ ဒုစတုကလေးနည်းပြဝေရနုပဒနာတဲ့ဝေရဝေဒနာနုပဒနာလို့ဆိုလိုပါတယ်ဆိုတော့ဗမာဗမာလင်္ကာရဒီလိုဆိုမှပဲချောတယ်တော့မှမချောဘူး ကဲသို့ဒုစတုကလိဏိပြလိဏိပြဝေဒအနုပဒနာဝေဒအနုပဒနာဒုစတုကလိဏိပြလိဏိပြဝေဒအနုပဒနာဝေဒအနုပဒနာဒုစတုကလိဏိပြလိဏိပြဝေဒအနုပဒနာဝေဒအနုပဒနာ ပိုင်းပြီးသွားပြီစရုပ်ကနှစ်ပိုင်းပထမစရုပ်ကဒုတိယစရုပ်ကပြီးသွားပြီနောက်တတိယစရုပ်ကနဲ့စရုပ်ကစရုပ်ကတော့ကြံနေတာကတော့နောက်ဆင်းသင်းတဲ့ခါကျမှဟောရအောင်ဟုတ်လားလာခြင်းနေကြတော့လာခြင်းနေကြတော့ဟောစရာတရားတစ်ခုရှိတယ်အဲဒါဒီတရားကတော့ဟွာတွင်းကြမှာဆင်းသင်းတဲ့ဒီနေ့မှာဆက်ဟောရမယ်ဒီနေ့ရထားရအောင်ဒီဟိုစာရုပ်ကလေးတွေဝေထားတာတွေနောက်သိကြောက်မလို့ကြတယ်လို့လား အတရားမပြီးသေးဘူးတရားကမပြီးသေးဘူးဟောရအောင်တတိယသဒ္ဒကစိတ်ကိုသီကနဝမတကြဓတမတဲ့စိတ်ဓာနုပါဒနာစိတ်ဓာသီတံဝေဒီအင်းဗိမောရယစိတ်ဓာတယ်ဟောတာပါအဲဗိမောရယစိတ်ဓာစိတ်ဓာသီတံဝေဒီစိတ်ကိုသိလျက်ဝင်နေထွက်တဲ့ရှူတယ်စိတ်ဓာနုပါဒနာပဲဒါလည်းဇံဝင်စားတာပါပဲဇံကသပြီးတော့ကိုစိတ်ကိုရှူရင်လည်းအဲ့ဒါပဲ နောက်ဗိမောရိယစိတ်ဓာတ်စိတ်ကိုတက်ကြွစေသည်အဲဒါလည်းပဲပီတိပါတဲ့ဇာနေဝင်စားတာစိတ်ကိုတက်ကြွစေတယ်ပီတိပါတဲ့ဇာနေဝင်စားပြီးဝိပဿနာရှင်လည်းစိတ်ကိုတက်ကြွစေတယ်ခေါ်တယ်စိတ်ကိုထားလေ30တေ30နှစ်လို့ဆိုရအဲသမာဓိစိတ်ဓာတ်စိတ်ကိုတည်ရစေပြီးတော့ဝင်နေထွက်တဲ့ရှင်မဲဘယ်လိုလဲအထုတ်ရမလဲဒါကလည်းပဲဇန်လေးပါဝင်စားတာပါပဲဇန်လေးပါဝင်စားပြီးဇန်စိတ်စိတ်ကလေးကိုဇန်အာယုံမှတည်ရစေတာ တော့မဟုတ်ဇံဃထပြီးဝိပဿနာရှုတဲ့အခါလဲဝိပဿနာသမာဓိဖြင့်ဝိပဿနာစိတ်ကိုတည်တံ့စေသည်တဲ့လားအဲဆက်တခုမြောက်နီးတယ်၁၀နှစ်ကြာတော့လွတ်စေရဝိမောစံစိတ်တာစိတ်ကိုလွတ်စေသည်နိဝရဏအစရှိသောစัญญမေတ္တိမှာလွတ်စေတဲ့အဲကိလေသာတွေမှာလွတ်စေတဲ့ဇံဝင်စားလို့ရှိရင်နိဝရဏအစရှိသောစัญญမေတ္တိမှာစိတ်ကိုလွတ်စေတယ်ဇံဃထပြီးဝိပဿနာရှုလို့ရှိရင်တော့ကိလေသာတွေမှာလွတ်စေတယ်အဲဒါလေ တိယသဒုက္ခသသဒုက္ခ၄နည်းပြစိတ်ဓာတ်နဲ့ဒါစိတ်ဓာတ်နုပါဒနာပဲဒါစိတ်ရှိတာဒီမှာလည်းခုနကလိုပါပဲတတိယဓာတ်ဟောတဲ့စိတ်ဓာတ်နုပါဒနာလောက်တော့မကျယ်ဘူးဒီမှာတော့ဇန်စိတ်ကလေးကိုပြောနေတာဇန်လေးပါးပါတဲ့စိတ်ကိုပြောနေတယ်ဒီညမို့အဲဒါတွေနောက်မှာဟောနောက်အိသနုပါဒနာဝိရကနုပါဒနာယောနုပါဒနာပြိမြနုပါဒနာဒါကတော့ဝိပဿနာသက်သက်တွေပဲဒါအမှန်ကောင်းတဲ့ဥစ္စာတွေပါပဲဒါတွေလည်းနောက်ဟိုဝါတွင်းကြမှာဝါရဝါရင်းကြအလှည့်တင်တဲ့ဇင်းနေ ဒီနေ့ဒီနေ့ပေါ်ဟောရမှာနေရ၃ရက်လောက်ဟောရမယ်ထမရင်တော့အဲ့ဒါဟောလို့ကျင်းတော့စုံသွားမှာလာပြင်းနေကြတော့ပရိသတ်များနဲ့ဆိုတော့ပရိသတ်များလည်းမှားရသားအောင်ဒါဝလောဝါဒတုတ်ကနောက်ဆုံးရဝလောဝါဒတုတ်အဲ့ဒီတုတ်ဟောဖို့ရအစီအစဉ်ပေးထားပါတယ်အဲ့ဒီတုတ်ဟောအဲ့ဒီတုတ်ကလည်းတည့်တည့်ပြီးနေမှပြီးမယ်သူကလည်းခါရှိသေးတယ်အဲဒီကနေ့တော့၄နိုင်တဲ့ကျော်တာတရားသိညောင်းလို့ဒီနေ့ ဒါဒီနေ့ဟောတဲ့ပြောတဲ့တရားတွေရဲ့အဲဒီနေ့ပြုတဲ့ကုသိုလ်ကောင်းမှုတွေရဲ့အဖို့ပါကညပေးဝေပြီးတရားသိရယနေ့အခု၌ကျွန်ုပ်တို့ပြုစုပွားများအာထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောရသော မဒေသနာကုသိုလ်တရားနာရသောဓမ္မသဝနာကုသိုလ်သရှိသောဤကောင်းမှုအပေါင်းဤဟောပါကကိုအမိယပါဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းဤရနိုင် ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းအား၎င်းကျေးဇူးစွာသူသဖြင့်အမြတ်ပေးဝေပါကုန်၏အမြတ်ပေးဝေပါကုန်၏အမြတ်ပေးဝေပါကုန်၏သုမတပါအကြမင်းမှာစ၍ အလုံးစုံသောနပါအလုံးစုံသောဘတ်တော်အပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အမိယဖာဆရာသမားတို့မှစ၍အလုံးစုံသောဘတ်တော်အပေါင်းတို့သည် ကျွန်ုပ်တို့ဤကုသိုလ်ကောင်းမှုဤအဖို့ဘာကကိုအညီမျှရကြ၏ကိုစိတ်နှပြချမ်းသာကြသည်ဖြစ်ပါစေကုန်သတည်းသာ